ဆရာတော်ဘုရားရဲ့ဝိပဿနာရှုနည်းမူဒီစီအားလုံးရွတ်တော်ရဒီမူဒီစီအကျယ်ဟောတာလည်းနာပြီးကြပြီဆက်ပါနာဘူးကြပြီမဟုတ်လားဝိပဿနာတရားထိုင်ပြီဆိုရင်မလို့ရမယ်ဘယ်လိုရှိရတယ်စသဖြင့်အခြေခံအချက်လက်ကလေးတွေရှိတယ် အခုဆရာတော်ဘုရားကြီးရေးထားတဲ့ဒီလင်္ကာကပိတ်ချိမှုဝိပဿနာနဲ့ပတ်သက်ပြီးတော့အခြေခံဘုသူတ္တကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ပေးထားတာ။ဇာဘုပိသာဖြစ်ရင်ထကြဘူးပေါ့။ငကောသံသခါတာတော့တခြားဟာတစ်ခုဟောဖို့စဉ်းစားတာ။ဒါမလို့ဒီလင်္ကာတွေရွတ်တန်ကြားလိုက်တော့ဒီလင်္ကာတွေကိုရှင်းပြီးတော့ပြောပြခြင်းနဲ့စိတ်ပေါ်လာတယ် အဲဝိပဿနာတရားထိုင်ပြီဆိုရင်ဝိပဿနာအကြောင်းကိုကိုကသိထားမှကောင်းတယ်အဲတော့ဆရာတော်ဘုရားကြီးပထမဆုံးသင်္ကာရပါတဲ့ဝိပဿနာဉာဏ်ဆိုတာဘယ်ဟာရှုရည်จิตတနည်းတဲ့နော်အဲတော့ရှင်းဥဆိုတော့ဝိပဿနာဆိုတော့ဘာဆိုတော့နားလည်ဖို့လိုတော့ပေါ့မင်းညလည်းပဲပါကြလိမ့်မယ်ထင်ပါတယ်ပါတော့တော့ဝိပဿနာဆိုတာတူတူပြောမယ်ဆိုရင် အနိစ္စဒုက္ခအနတ္တဆိုတဲ့လက္ခဏာ၃ပါးကိုရှုမြင်တာသိမြင်တာကိုဝိပဿနာလို့ခေါ်တယ်။အဲဒီဝိပဿနာတရားကိုအားထုတ်တဲ့အခါကျတော့ဘုရားကဘုရားကြီးမေးထားတယ်ဝိပဿနာဉာဏ်ဆိုတာဘယ်ဟာရှိ၍ဖြစ်တယ်လို့တဲ့ဘယ်လိုဟာမျိုးကိုရှုမှဘယ်လိုတရားမျိုးကိုရှုမှဝိပဿနာဖြစ်တယ်လဲတွေ့ကြရတရားရှုရင်ဝိပဿနာဖြစ်သလား ဝိပဿနာတရားထိုင်တဲ့ခါကျတော့မှတ်ရရှုရတယ်ပေါ့နော်အဲ့ဒီမှတ်တယ်ရှုတဲ့ခါမှာမှတ်တယ်ဆိုတဲ့စကားလုံးကိုအစွဲပြုပြီးတော့တချို့ကဘယ်လိုပြောနေကြလဲဆိုတော့မင်းတို့မှတ်မှန်တာပညာကြီးပဲဒါတတိမဟုတ်ဘူးပေါ့ပညာပဲမှတ်ဆိုတဲ့စကားလုံးကပါနေတာအဲ့တော့ဝမ်းနဲ့ကောင်းတာပိဏမှတ်တယ်သင်္ချာပေါ်လာတဲ့အာယုံမှန်သမျှမလွတ်ရအောင်မှတ်တယ် ဆိုမှတ်တယ်ဆိုတာအမှန်ကပညာမှတ်မှတ်နေတာမျိုးမဟုတ်ဘူးတတိမှတ်မှတ်နေတာဒါကိုနားလည်ရမှတ်ဆိုတဲ့စကားလုံးမြန်မာစကားလုံးလေးကိုအစွဲပြီးပြီးတော့ဒါမင်းတို့မှတ်နေတာကပညာကြီးပဲဒါတတိမဟုတ်သေးပါဘူးလို့ပြောလို့မရဘူးတတိဆိုတာဆရာတော်ဘုရားကြီးပေးထားတဲ့ဥပမာရှိတယ်ဂဲလေးတစ်လုံးနဲ့တစ်လုံးတစ်ခုကိုပြစ်လိုက်ပေါက်လိုက်တဲ့အခါမှာဂဲလေးရတယ်ဒါလည်း technical ထိမှန်သွားတယ်အဲ့ဒီအာယုကို အဲ့ဒီလိုကိုစူးရစူးစက်ရအာယုံကိုစိတ်ကထိမှန်သွားတဲ့သဘောဟာတတိသဘောအဲ့ဒီတတိသဘောကလည်းပဲအပေါ်ညာသိတာမျိုးမဟုတ်ပဲနဲ့အာယုံနဲ့ကိုစုစိုက်ဝင်သွားသလိုသိတဲ့အတိမျိုးဒါကိုတတိလို့ခေါ်တယ်အမှတ်ရမှုလို့မြန်မာစကားသုံးတယ်အဲ့ဒီအမှတ်ရမှုတတိနဲ့ဟောနာပိနာစတဲ့အာယုံတွေကိုရှိနေကြတယ်အဲ့ဒီလိုရှိနေတာကိုတတိပဋ္ဌာန်အားထုတ်တယ် သို့မဟုတ်ဝိပဿနာအားထုတ်တယ်လို့ခေါ်တယ်။အဲ့တော့ဒါဟာပညာမဟုတ်ဘူးဆိုတာပထမနားလည်ထားရမယ်။ပညာဆိုတာကကောင်းတာနဲ့လည်းပဲတွဲပြီးတော့ဖြစ်တယ်မကောင်းတာနဲ့လည်းပဲတွဲပြီးတော့ဖြစ်တယ်။တတိဆိုတာကကောင်းတာနဲ့တည်းတွဲပြီးတော့ဖြစ်တယ်မကောင်းတာနဲ့တွဲပြီးတော့မဖြစ်ဘူး။တတိဖြစ်နေတဲ့အခါမှာမိမိစိတ်ထဲကို အကုသိုလ်တရားတွေဝင်မလာနိုင်ဘူးအဲ့တော့တတိကိုတကယ်ရွက်လို့လဲသဘောထားကြတာနော်တကားပိတ်ထားလိုက်ရင်မလိုလားအပ်တဲ့အပြင်ကဒီလူသူမဝဲနိုင်တယ်လို့ပဲတတိဒီလူတော်တကားနဲ့ပိတ်ထားလိုက်ရင်တကားကိုပိတ်ထားလိုက်ရင်ကိလေသာတွေမဝဲနိုင်ဘူးဒါပေမဲ့လို့ပညာကအဲ့ဒါမျိုးမစွမ်းနိုင်ဘူးပညာဆိုတာကသူမှတ်ယုံလေးမှတ်တာဖြစ်တော့အမှတ်အသားပြုတဲ့သဘောဖြစ်တော့ မှန်တာမှတ်မရင်လည်းပဲသူကောင်းတာဖြစ်တော့မယ်မမှန်တာမှတ်မရင်လည်းပဲမကောင်းတာဖြစ်တော့အဲ့တော့တင်ညာတက်တဲ့နေ့ကကိလေသာကိုမပေါ်အောင်မတားမြစ်နိုင်တတိဖြစ်ပေါ်လာပြီဆိုရင်တော့ကိလေသာမပေါ်အောင်တားမြစ်နိုင်အခုယောဂီတွေတရားမှတ်နေတဲ့ခါကျတော့ဒီအကုသိုလ်တရားတွေဝင်သေးသလားမဝင်ဘူးပေါ့ဟောင်းနေပိန်နေပဲမှတ်နေနေ တခြားထိုင်နေကြည့်နေစသဖြင့်ဘာပဲမှတ်နေနေတကယ်မှတ်နေတဲ့အချိန်မှာဒီကိလေသာတွေဝင်မလာဘူးဒီလိုကိလေသာတွေဝင်မလာရင်ဒီအကျင့်ဟာတတိအကျင့်ပဲပေါ့ပညာအကျင့်မျှမဟုတ်ဘူးလို့ဒါနားလည်ရမှာပေါ့ဒီအဲ့ဒီတော့ဝိပဿနာကမ္မထာကိုအားထုတ်တဲ့ပုဂ္ဂိုလ်တွေကဘာလို့ရတယ်လဲမှတ်ရတယ်ရှုရတယ်တော့ဘာကိုမှတ်ရရှုရမှာတော့ဆိုတော့ဆရာတော်ဘုရားကြီးကပထမလင်္ကာနဲ့မေးထားတာနော်ဝိပဿနာ ဉာဏ်ဆိုတာဘယ်ဟာရှိ၍ဖြစ်သနည်းတဲ့အဲ့တော့ဖြေတာဘယ်လိုဖြေထားလဲဆွဲလန်းလျာငါးခန္ဓာမှန်စွာရှိ၍ဖြစ်သည်ချင်းချင်းလေးနဲ့ဝိပဿနာဆိုတာဘာကိုရှုမှဖြစ်တယ်ဆိုတာကိုဆရာတော်ဆရာကြီးကဖြေထားတယ်ဆွဲလန်းနိုင်ရာငါးခန္ဓာတဲ့အဲ့တော့ပထမဆုံး ဒီစကားထဲမှာဆွဲလားဆိုတဲ့စကားတစ်ခုပါတယ်ခန္ဓာဆိုတဲ့စကားတစ်ခုပါအဲ့တော့ခန္ဓာခန္ဓာဘယ်နှပါးရှိတယ်၅ပါးရှိတယ်နော်ဒီခန္ဓာ၅ပါးလည်းအလုံးသိကြတယ်မဟုတ်လားသိရနော်ရူပရုပ်အစုဝေဒနာခံစားမှုအစုပညာမှတ်သားမှုအစုသင်္ခါရပြုပြင်မှုအစုနဲ့ဝိညာဏသိမှုအစုဒီ၅မျိုးကိုခန္ဓာလို့ခေါ် အဲ့ဒီခန္ဓာ၅ပါးကတဲ့ဆွဲလန်းနိုင်ရာလို့ဆရာတော်ပြောကြီးကပြောထားတော့ဆွဲလန်းလို့ရတဲ့ခန္ဓာ၅ပါးကိုရှုတယ်အဲ့လိုရှုမှဝိပဿနာဖြစ်တယ်ဆိုခန္ဓာ၅ပါးကဆွဲလန်းလို့ရတာရှိတယ်ဆွဲလန်းလို့မရတာရှိဆွဲလန်းလို့ရတာမရတာကိုမစဉ်းစားမိဆွဲလန်းဆိုတာကိုပထမစဉ်းစားရတာဆွဲလန်းတယ်ဆိုဘာလဲဘာနဲ့ဆွဲလန်းတာလဲ ဆွဲလန်းဆိုတဲ့မြန်မာစကားရဲ့ပါဠိစကားပါပဲဥပါဒံလို့ခေါ်တာအဲတို့တို့ပြောမယ်ဆိုရင်ဥပါဒံဆိုတာလောဘနဲ့ဒိဋ္ဌိတွေ့တာမှုလိုချင်မှုနဲ့အယူမှန်းမှုကိုခေါ်တယ်အဲ့တော့တွေ့တာမှုနဲ့ဆွဲလန်းလို့ရသလားဆုပ်ကင်လို့ရသလားဒီအာယုဟာအမြင်မှန်းမှုနဲ့ဆုပ်ကင်လို့ရသလားဆွဲလန်းလို့ရသလားရရင် အဲ့ဒီခန္ဓာကိုဆွဲလန်းနိုင်ရာဖြစ်တဲ့ခန္ဓာလို့ဒီလိုခေါ်ရတာအဲ့တော့ခန္ဓာ၅ပါးမှာလောကီခန္ဓာရှိတယ်လောကုတ္တရာခန္ဓာရှိတယ်လောကီစိတ်လောကုတ္တရာစိတ်ဆိုတာသိကြတယ်နော်အဲ့တော့လောကုတ္တရာစိတ်ကတဏှာနဲ့လည်းပဲဆွဲလန်းလို့မရဘူးဒိဋ္ဌိနဲ့လည်းဆွဲလန်းလို့မရဘူးအဲ့ဒီလိုဆွဲလန်းလို့မရတဲ့အတွက်ကြောင့်မို့လောကုတ္တရာတရားကိုရှုလို့မရဘူးလောကုတ္တရာတရားကိုရှု ဝိပဿနာမဖြစ်ဘူးဒါကြောင့်မို့ဒီဒီအဖြေပါဆွဲလန်းနိုင်ရာငါးခန္ဓာလို့ဆရာတော်ဘုရားကြီးကဒီလိုခြေထားဆွဲလန်းနိုင်တဲ့တဏှာဖြစ်တော်လောကောင်းဒိဋ္ဌိဖြစ်တော်လောကောင်းဒါမို့ဆွဲဒီလိုချင်မှုပေါ့နော်လိုချင်မှုတမ်းမဲ့မှုဖြစ်တော်လောကောင်းအယူမှားဖြစ်တော်လောကောင်းဆွဲလန်းလို့ရတဲ့အာယုံကိုရှုရတယ်အဲ့လိုခန္ဓာမျိုးကိုရှုရတယ်ဒီလိုမဟုတ်ဘဲနဲ့ဆွဲလန်းလို့မရတဲ့ လောကုတ္တရာခန္ဓာမျိုးကိုမရှုရဘူးလောကုတ္တရာခန္ဓာမျိုးကိုရှုပေမဲ့လို့ဝိပဿနာမဖြစ်ဘူးပြီးတော့ဆွဲလန်းနေရငါးခန္ဓာလို့ဆိုထားတဲ့ဖြင့်ဒီဆွဲလန်းနေတဲ့ခန္ဓာ၅ပါးမှအလွတ်ဖြစ်တဲ့ပညာစတဲ့တရားတွေရှိအဲ့ဒီပညာတွေကိုရှုရှုရင်ကိုဝိပဿနာဖြစ်တယ်လားမဖြစ်ဘူးလားနော်မဖြစ်ဘူးနော်အေးပညာဆိုတာ ပုဂ္ဂိုလ်တ attva ငါသူတစ်ပါးဒါတွေလည်းပြင်းညတ်တယ်လောကမှာခေါ်ပေါ်နေကြတဲ့အတုံးထုံးကြီးရှိတယ်ဒါတွေဟာပြင်းညတ်လူပဲယောက်ျားပဲမိန်းမပဲဒါတွေဟာပြင်းညတ်ရောဒီတမထကမ္မထန်ထိုင်တဲ့ကာမှာကတိုင်းရှိတဲ့ဆိုရင်ကတိုင်းပညာစသည်ဖြင့်အဲ့လိုပညာဆိုတာတွေရှိအဲ့ဒီပညာဆိုတာတွေကိုရှုလို့တဲ့ဝိပဿနာမဖြစ်ဘူးတဲ့ဒီဆွမ်းလန်းနိုင်တဲ့ တဏှာဒိဋ္ဌိနဲ့ဆွဲလန်းနိုင်တဲ့ခန္ဓာ၅ပါးကိုရှုမှဝိပဿနာဖြစ်တယ်။ပညာကိုရှုရင်ဘာကြောင့်ဝိပဿနာမဖြစ်တာလဲ။ပညာဆိုတဲ့သဘောတရားမှာပစ္စုပန်အတိတ်အနာဂတ်ရောမရှိဘူး။ပညာဟာဘယ်ချိန်ကဖြစ်လာတယ်၊ဘယ်ချိန်ကျပြတ်သွားတယ်ဒီလိုလည်းမရှိဘူး။အမိအမိအခေါ်ခေါ်တခုကဘယ်တော့မှစပေါ်လဲဆိုတော့လည်းဘယ်သူမှမပြောနိုင်ဘူး။ဘ ᱹ ဘ ᱹ စိတ်တဲ့အရင်ပေါ်တယ်ပါဒါလည်းမပြောနိုင်ဘူး။ ဘယ်တော့ပျောက်သွားတာလည်းမပြောနိုင်ဘူးပျောက်ချင်မှလည်းပျောက်မယ်တောက်လျှောက်ကြီးလည်းပဲနေခြင်းနေတော့မှာပေါ့အဲ့တော့ပညာကိုဘုန်းကြီးတို့ကျမ်းဂန်အစိုးရကာလဝိမုံလို့သူတို့ခေါ်တယ်ကာလသုံးပါးမှာအလွတ်ဖြစ်တယ်သူ့မှာသူ့မှာတကယ်အဖြစ်တကယ်အပြက်မရှိဘူးစိတ်ထဲမှာစဉ်းစားကြံစည်တွေးခေါ်ထားတဲ့အညီနာမတွေများသောအားဖြင့်ပညာလို့ခေါ်တယ်အဲ့ဒီလို အဖြစ်အပျက်မရှိတဲ့အတွက်ကြောင့်မို့အဲ့ဒီပညာကိုရှုပေမဲ့လို့အနိစ္စဒုက္ခအနတ္တဆိုတဲ့လက္ခဏာကိုမမြင်နိုင်ဘူးအနိစ္စဒုက္ခအနတ္တလက္ခဏာကိုမမြင်ရင်ဒါဝိပဿနာမဟုတ်ဘူးအဲဒါကြောင့်မို့ဆရာတော်ဘုရားကြီးကဆွဲလန်းနိုင်ရာငါးခန္ဓာလို့ဒီလိုဆိုထားနော်ခန္ဓာငါးပါးမှာလည်းပဲဆွဲလန်းနိုင်တဲ့တဏှာဖြင့်တော်၎င်းဒိဋ္ဌိဖြင့်တော်၎င်းဆွဲလန်းနိုင်တဲ့ခန္ဓာငါးပါးကိုရှုရတယ်ခန္ဓာငါးပါးမှာပြင်ပ ပညာဆိုတာတွေကိုမရှိရဘူးအဲ့ဒီလိုဆွဲလန်းနိုင်ရဖြစ်တဲ့ခန္ဓာ၅ပါးတဲ့ကတစ်ခုခုပေါ့လေခန္ဓာ၅ပါးလုံးတစ်ပြိုင်တည်းတော့ရှုလို့မရဘူးပေါ့ခန္ဓာ၅ပါးတဲ့ကတစ်ခုခုကိုရှုမှဝိပဿနာဖြစ်တယ်ဝိပဿနာဉာဏ်ဖြစ်တယ်ဝိပဿနာဉာဏ်ဖြစ်တယ်ဆိုတာအနိစ္စဒုက္ခအနတ္တဆိုတဲ့သဘောတရားတွေကိုမြင်လာနိုင်တယ်လို့ဒီလိုဆိုလို့ဒါဟာပါပဲပထမပု္ပ္ပာရဲ့အဖြေပေါ့ ဝိပဿနာဉာဏ်ဆိုတာဘယ်ဟာရှုရဖြစ်တနည်းဆွဲလန်းနိုင်ရာငါးခန္ဓာမှန်စွာရှုရဖြစ်တည်းနားလည်ပေါ့နော်အဲ့တော့ဆွဲလန်းနဲ့ဆွဲလန်းနဲ့ဘာနဲ့ဆွဲလန်းနိုင်တော့တဏှာဖြစ်တော်လကောင်းဒိဋ္ဌိဖြစ်တော်လကောင်းဆွဲလန်းနိုင်တယ်အဲ့ဒီလိုတဏှာနဲ့ဆွဲလန်းလို့ရတဲ့အာယုံဒိဋ္ဌိဖြင့်ဆွဲလန်းလို့ရတဲ့အာယုံကိုဝိပဿနာရှုရတယ်ရူပါယုံလို့ခေါ်တဲ့အစင်းတစ်ခုအစင်းတစ်ခုကိုမြင်ရင်ကိုယ်ကတဏှာနဲ့ဆွဲလန်းလို့ရတယ် ရာဟုနှစ်သက်မယ်ခင်မင်းမယ်မြတ်လုံးမယ်လုံရှင်မယ်သို့မဟုတ်လည်းပဲဒီဒီအာယုဟာမြဲတဲ့သဘောတရားပဲစသဖြင့်အယူမှားလည်းပဲယူသွားနိုင်တယ်အဲ့ဒီလိုအယူမှားနဲ့ယူနိုင်တဲ့အာယုသို့မဟုတ်ဒီတဏှာနဲ့ဆွဲလန်းနိုင်တဲ့အာယုဖြစ်တဲ့အတွက်ကြောင့်မို့အဲ့ဒီအာယုအစင်းကိုရှုရင်ဝိပဿနာဖြစ်တယ် ဒါပေမဲ့အဲ့ဒီအစင်းရဲ့တရားဖြစ်တဲ့လူကောင်ကြီးကိုရွှေ့ရင်ရောဝိပဿနာဖြစ်တယ်လားလူတယောက်ကိုမြင်တဲ့အခါမှာလူလူလူလို့ဒီလိုမှတ်နေရင်ဝိပဿနာဖြစ်တယ်လားအဲ့လိုဆိုရင်မဖြစ်ဘူးနော်အဲ့ဒါဒါတတိထားပေါ့အေဝိပဿနာဆိုတာကအရှိတရားတုံးမှုပရမတ်ဖြစ်တဲ့သဘောတရားကိုရှုပါပရမတ်ဖြစ်တဲ့သဘောတရားမှာသာဥပ္ပတ္တိခြင်းဆိုတဲ့ဖြစ်တည်ပြည့်ဆိုတဲ့ဒီခဏ၃ရက်ရှိတော့ဟုတ်ဖြစ်မှုပြည့်မှုရှိ အဲအဲ့ဒါကြောင့်မို့ဖြစ်မှုပြမှုရှိတဲ့တရားကိုရှုမှဖြစ်တာပြက်တာကိုမြင်မယ်ဖြစ်တာပြက်တာကိုမြင်မှအထူးသဖြင့်ပြက်တာကိုမြင်မှအနိစ္စသဘောသိမယ်အနိစ္စသဘောသိမှဒုက္ခသဘောအနတ္တသဘောမြင်မယ်နော်ဒါကြောင့်မို့ဆရာတော်ဘုရားကြီးရဲ့အခြေမှာဆွဲလန်းနိုင်ရာငါခန္ဓာမှန်စွာရှိ၍ဖြစ်သည်ဆွဲလန်းနိုင်ရာငါခန္ဓာဆိုတော့ဒါကစာစကားကြီးလိုဖြစ်တယ် ရိုးရိုးရိုးရိုးလူနန်းလဲအောင်ပြောရင်ဘယ်လိုပြောကြမလဲစွမ်းလမ်းမြန်ရငါခန္ဓာဆိုတော့ပါတယ်တော့ခန္ဓာငါးပါးမလို့ခြင်းဟမ်မိမိတို့နေ့စဉ်တွေ့ကြုံနေရတဲ့မြင်တဲ့အခါမှာထင်ရှားတဲ့အာယုကြားတဲ့အခါမှာထင်ရှားတဲ့အာယုနာတဲ့အခါအရသာခံစားတဲ့အခါထိတဲ့အခါစဉ်းစားတဲ့အခါမှာထင်ရှားတဲ့အာယု ဤအာယုံကိုရှုရတယ်ဒါကိုပဲခန္ဓာ၅ပါးလို့ခေါ်တယ်ဇောတခုမြင်လာတဲ့ဆိုအဲ့ဒီမြင်ချင်းထင်ရှားရင်မြင်တာကိုရှုလိုက်ဇောတခုကိုကြားတယ်ကြားတာထင်ရှားတယ်အဲ့ဒီထင်ရှားတဲ့ကြားခြင်းကိုရှုလိုက်အေးအဲ့ဒီလိုဒီထင်ရှားပေါ်လာတဲ့အာယုံကိုဝိပဿနာကရှုအဲ့ဒီအရှုခံဖြစ်တဲ့တရားဟာခုနပြောခဲ့တဲ့ ဒီဓာရ6ပါးလို့ခေါ်တဲ့မျက်စိနားနှာခေါင်းရှားကိုယ်စိတ်ဒီဓာရ6ပါးကနေပြီးတော့ကိုယ်ရှိကိုဝင်လာတဲ့အာယုံနော်ထင်ရှားဖြစ်တဲ့မျက်မျက်မှောက်အခိုက်အတန့်မှာထင်ရှားနေတဲ့အာယုံကိုရှိရအဲ့ဒီအာယုံအဲ့ဒီလိုပြောတာနဲ့ဒီဆွဲလန်းနိုင်တဲ့ခန္ဓာ၅ပါးလို့ပြောတာနဲ့အတူတူပဲအဲ့ဒီဆွဲလန်းနိုင်ရာခန္ဓာ၅ပါးကို စာစကားနဲ့တခါပြီးတဲ့ဟောပြုတဲ့ဒီခက်တဲ့စာစကားနဲ့ခေါ်ရင်ဘယ်လိုခေါ်ကြလဲဥပါဒာနဲ့ခန္ဓာလို့ဒီလိုခေါ်နော်ဥပါဒာနဲ့ခန္ဓာဆိုတာဥပါဒံတို့ဤအာယုံဖြစ်တဲ့တရားဒါကိုဆရာတော်ဘုရားကြီးကလွယ်အောင်ဆိုပြီးတော့ဆွဲလန်းနိုင်ရာလို့ညမလူပြန်ထားတာတိတ်တူတူလေးနဲ့တိတ်ပြီးတော့ကြည့်မိတယ်အဲဒီလို ဆွဲလန်းနိုင်တဲ့ဆွဲလန်းနိုင်နိုင်နိုင်လောက်တဲ့ခန္ဓာ၅ပါးဒီခန္ဓာ၅ပါးကိုရှုရင်ဝိပဿနာဖြစ်တယ်ဝိပဿနာဉာဏ်ဖြစ်တယ်ဒီအဲ့ဒီခန္ဓာ၅ပါးရဲ့အနိစ္စဒုက္ခအနတ္တသဘောကိုမြင်လာနိုင်တယ်လို့ဒါပထမပု္ပ္ပာအဲ့ဒီလိုဆရာတော်ပြန်ရဖြေထားဆွဲလန်းနိုင်ရာငါးခန္ဓာမှန်စွာရှိ၍ဖြစ်တည်း အဲ့တော့အဲ့ဒီဆွဲလန်း205ခန္ဓာကိုရှုတာတော့ဟုတ်ပါပြီစိတ်လင်္ကာပါတဲ့ဘယ်အကျိုးမှာထိုခန္ဓာဘယ်ခါရှုကြပါသနည်းတဲ့ဒီထဲမှာဥစ္စာနှစ်ခုပါတယ်အမိန်နှစ်ခုပါဘယ်အကျိုးမှာရှုရပါသနည်းဘယ်အခါမှာရှုရပါသနည်းဥစ္စာနှစ်ခုဘယ်အကျိုးမှာဒီခန္ဓာ၅ပါးကိုရှုရတာတော့ အားကြောင့်ဒီခန္ဓာ၅ပါးကိုရှုရတာတော့နော်ဒါနောက်ဆရာတော်ကြီးအဖြစ်အဖြစ်ကျတော့ပေါ်လိုက်မှာပေါ့ဟုတ်လားပြီးတော့ရှုတဲ့အခါမှာလည်းပဲဘယ်အခါမှာရှုရမှာတော့အခုဖြစ်ပေါ်နေတဲ့အခိုက်မှာရှုရမှာလားလွန်သွားပြီးတဲ့နောက်ရှုရမှာလားမလားခင်ကြိုတင်ပြီးတော့ရှုရမှာလားနော်အဲအဲ့တော့အဖြေတစ်ခုကိုဆရာတော်ဘုရားကြီးကလင်္ကာတစ်ခုတည်းနဲ့ရေးထားတယ်ဘယ်အကျိုးမှာ ထိုခန္ဓာဘယ်ခါရှိရပါသနည်းအဖြစ်ရပါတယ်နော်မဆွဲဖို့ရာဖြစ်ဆဲမှာမှန်စွာရှိရပါသည်မဆွဲဖို့ရာရှိရပါတယ်မဆွဲလန်းဖို့ရာခုနပြောတဲ့တဏှာဖြစ်တော်၎င်းဒိဋ္ဌိဖြစ်တော်၎င်းမဆွဲလန်းဖို့ရာမဆုတ်ကင်ဖို့ရာရှိရပါထပ်ပြီးတော့မေးဖို့ကောင်းတာပါ ဘာကြောင့်မစွဲကျင်တာဘာကြောင့်စွဲလန်းမှုကိုရှောင်ကျင်တာလဲစွဲလန်းမှုရှိလာပြီဆိုတော့ကိုပစ္စည်းတစ်ခုမျိုးလိုလိုချင်လာပြီဆိုရင်ရအောင်မလုပ်ပေဘူးသူရအောင်လုပ်တော့ပဲအဲ့လိုရအောင်လုပ်တဲ့ခါကျတော့တရားတဲ့နည်းနဲ့လည်းလှုပ်ရှင်လှုပ်ဖြစ်မယ်မတရားတဲ့နည်းနဲ့လှုပ်ရှင်လည်းလှုပ်ရှင်ပဲအဲ့လိုလှုပ်တဲ့အခါကျတော့ဘာပေါ်လာလဲသင်္ခါရဆိုတာကံပေါ်လာ ဆွဲလန်းမှုကိုအကြောင်းပြုပြီးတော့သင်္ခါရဆိုတဲ့ကံတရားပေါ်တော့သင်္ခါရဆိုတဲ့ကံတရားကိုပြုမိကြတယ်အဲ့ဒီသင်္ခါရကိုပြုမိတော့ဘာဖြစ်တယ်လဲနော်သင်္ခါရပစ္စယဝိညာဏံလို့ပရိသပရိသသမုပ္ပါမှာဟောရမှာသင်္ခါရဆိုတဲ့ကံကံရှိလာရင်နောက်ဘဝနော်ဝိညာဉ်ဆိုတဲ့နောက်ဘဝအကျိုးကလာတော့ နောက်ဘဝမှာပရိသန္တိဝိညာဉ်နော်နောက်ဟိုပုဂ္ဂိုလ်ဝိညာဉ်လို့ခေါ်တဲ့တစ်သက်လုံးမှာဖြစ်တဲ့ဝိညာဉ်ဒါတွေပေါ်တော့ဆိုတော့ဒီဆွဲလန်းလိုက်တဲ့အတွက်ကြောင့်မို့ဒီဆွဲလန်းတာကိုအကြောင်းပြုပြီးတော့ကောင်းတာဖြစ်စေမကောင်းတာဖြစ်စေကိုကလုံးမှုတယ်အဲ့ဒီလိုကောင်းတာဖြစ်စေမကောင်းတာဖြစ်စေလုံးမိတဲ့အတွက်ကြောင့်အဲ့ဒီအကျိုးအမူနဲ့နောက်ဘဝတစ်ခုကိုကရကောင်းတာလုံးမိတယ်ဆိုရင်လည်းပဲကောင်းတဲ့ဘဝရမကောင်းတာလုံးမိတယ်ဆိုရင်လည်းပဲမကောင်းတဲ့ဘဝရ ကောင်းတဲ့ဘဝလို့ဆိုပေမဲ့လို့တကယ်စဉ်းစားကြည့်ရင်ဒုက္ခကလွတ်တယ်လားမလွတ်ဘူးနော်လူဖြစ်လည်းပဲဘူးဒုက္ခပဲနတ်ဖြစ်လည်းပဲနတ်လည်းပဲဒုက္ခလုံးဝတော့မကင်းဘူးရှိတာပဲအဲဒီတော့ဘဝတစ်ခုကိုရတယ်ဆိုတာဆင်းရဲတစ်ခုကိုရတာနဲ့အတူတူပဲဒီလိုဆိုရင်ဒီအာရုံတစ်ခုခုကိုမြင်လို့ကိုယ်ကဆွဲလန်းလိုက်ရင်ဆွဲလန်းမှုတွေရတတ်မနေပဲနဲ့အဲဒီဆွဲလန်းမှုကိုအခြေခံပြီးတော့ကိုယ်ကတစ်စုံတစ်ခုပြုတ်မယ်အဲလိုတစ်စုံတစ်စုံတစ်ခုပြုတ်လို့ ကိုကကံကိုစီးပူးမိသွားတယ်ဆိုရင်ဒီကံရဲ့အကျိုးတရားကလည်းပဲဧကံလာတော့မှာပဲအဲ့ဒီလိုအကျိုးတရားဖြစ်သွားရင်အနာဂတ်မှာခန္ဓာအတိအတိတွေဖြစ်သွားနိုင်တယ်အဲ့လိုအနာဂတ်မှာခန္ဓာအတိအတိဖြစ်သွားတယ်ဆိုတာဒုက္ခပွားပွားသွားတယ်ဒုက္ခတာရှိသွားတယ်အဲ့ဒါဝိပဿနာတရားအားထုတ်တဲ့ပုဂ္ဂိုလ်တွေကဒုက္ခတာမရှိခြင်းဘူးဒုက္ခကိုတိုးနှင်နေမြတိုးအောင်လှုပ်ခြင်းနဲ့နောက်ဆုံးလုံးဝမရှိအောင်ကင်းသွားအောင်လှုပ်ခြင်း ။ဒါကြောင့်မို့ဒုက္ခတာမရှိရအောင်အနာဂတ်မှာခန္ဓာသစ်တွေမဖြစ်ရအောင်ဆိုပြီးတော့ဒီဘဝမှာအစွဲအလံမရှိအောင်ကြိုးစားကြရတယ်။အစွဲအလံရှိရှိတဲ့မြတ်ကာလပါလို့ခေါင်းပြောတဲ့သင်္ခါရဆိုတဲ့သဘောတရားကာမဘဝလို့လည်းခေါ်တယ်နော်သူစာပေခေါ်ရတာဒီတရားတွေဖြစ်တယ် သင်္ခါရဆိုတဲ့ကံဖြစ်သွားပြီဆိုရင်ကံရဲ့အကျိုးကအေကံဖြစ်တော့တာပဲဆိုတော့ဒုက္ခတွေတာရှည်သွားတယ်။ဒါကြောင့်မို့အဲ့ဒီလိုဒုက္ခတာမရှိဘဲနဲ့ဒီအာယုံနဲ့ပတ်သက်ပြီးတော့ဒီတန်ត្រာဟာဒီနေရာမှာပဲပြတ်တော့အောင်ဆိုပြီးတော့ရှုရတာ။မစွမ်းလန်းဖို့ရဆိုတာအတိပ္ပယ်ကအဲ့ဒီဖြစ်အောင်သွားတယ်။လုံးဝဒီတာမညာလေးရောသူမစွမ်းလန်းဖို့ပြီးတော့ဒီလိုမဟုတ်ဘူး။မစွမ်းလန်းမှုဆိုရင်ဒီအာယုံနဲ့ပတ်သက်ပြီးတော့ကိုယ်မှာရှေ့ဒုက္ခဆက်เสียရှိသေးလား။မရှိတော့ဘူး။ အဲ့ဒီလိုဒုက္ခဆက်ဆရာမရှိရင်ဒီအာယုတစ်ခုနဲ့ပတ်သက်ပြီးတော့ကိုကအနာဂတ်မှာဖြစ်ပေါ်အဲဒီလိုမမှတ်လိုက်ရင်ဒီဖြစ်ပေါ်မဲ့ခန္ဓာတွေကိုမဖြစ်အောင်ကိုကဒီတဲ့ကတားဆီးလိုက်တယ်အဲ့ဒါကြောင့်ကိုဒီမဆွဲလန်းဖို့ရလို့ဆိုရမှာဒီမဆွဲလန်းယုံနေမကောင်းဘူးမဆွဲလန်းပြီးရင်ဖြစ်ဖြစ်မဲ့အနာဂတ်ဖြစ်မဲ့ခန္ဓာတွေကိုပါမဖြစ်အောင် ဒီလိုရည်ရွယ်ချက်နဲ့မှတ်ရမစွဲဖို့ရပြီးတော့ဖြစ်ဆဲမှာမှန်စွာရှိရပါတယ်ကောင်းပြီမစွဲလန်းအောင်တော့ဘယ်လိုအာယုပဲတွေ့လာလားမိမိကတဏှာဖြင့်တော်လည်းကောင်းဒိဋ္ဌိဖြင့်တော်လည်းကောင်းမစွဲလန်းမရအောင်ကိုကဥအောင်ရှုရအဲ့လိုဥအောင်မရှုနိုင်ရင်တော်ရကြတော့လာလိမ့်မယ်နော်။ဒါဖြစ်လဲဆို အဲ့လိုရှုတဲ့အခါကျတော့ဘယ်အချိန်မှရှုရမှာတော့ဘယ်အခါမှရှုရမှာလဲဖြစ်စဲမှာတော့ဒီဒီရိတ်တမှာအားထုတ်နေတဲ့ယောဂီတွေအနေနဲ့ဒါအားလုံးပြီးပြီးသားပဲအာရုံတစ်ခုကိုဘယ်အချိန်မှရှုရမလဲဖြစ်ပေါ်စေနော်ဖြစ်ပေါ်တဲ့အခိုက်အတန့်ကိုအခိုက်အတန့်မှာဒီအာရုံကိုရှုရနော်ဖြစ်စဲမှာရှုရတယ်တဲ့ဖြစ်စဲဆိုတာပစ္စုပန်အာယုံပေါ့နော်ပစ္စုပန်အာယုံကိုရှုရတယ် ပစ္စုပန်အာယုံကိုဘာလို့ရှုရလဲဝိပဿနာရှုတာဟာမင်းညာကပြောသလိုအနိစ္စဒုက္ခအနတ္တသဘောတရားကိုမြင်အောင်ရှုတာဒီအနိစ္စဒုက္ခအနတ္တသဘောတရားကိုမြင်မှရှင်းဉာဏ်တွေတက်ပြီးတော့နောက်ဆုံးမေဖို့နိဗ္ဗာန်ရတဲ့တိုင်အောင်ဖြစ်နေတယ်အနိစ္စဒုက္ခအနတ္တကိုမမြင်ရင်ဒီသင်္ခါရနဲ့ပတ်သက်ပြီးတော့ ဘေးရန်လို့မြင်တဲ့ဉာဏ်မျိုးလည်းပဲမဖြစ်နိုင်ဘူးညှိမွေတဲ့ဉာဏ်မျိုးလည်းမဖြစ်နိုင်ဘူးစသဖြင့်သွားပါဘူးနော်အဲ့ဒီတော့ဒီပစ္စုပန်ဖြစ်တဲ့အာယုံကိုမမှတ်မိရင်ဒီဟာတွေကရှေ့ဆက်သွားမှာအဲပစ္စုပန်ဖြစ်တဲ့အာယုံကိုမှတ်လိုက်တဲ့ဆိုရင်ဒီဒီမှတ်လိုက်တဲ့အာယုံကိုတည်တည်ရှားရှားမြင်ပြီးတော့ချင်းချင်းရှားရှားတွေ့မြင်ပြီးတော့ဒီအာယုံရဲ့မမြဲတဲ့သဘောဆင်းရဲတဲ့သဘော အလိုတို့မလိုက်တဲ့သဘောကိုဧကံမြင်သွားကြတယ်ပစ္စုပန်မှာရှိတဲ့ဝတ္ထုတစ်ခုခုကိုစစ်ဆေးမှကြည့်ရှုမှဒါဆိုရင်ဒီဒီဝတ္ထုရဲ့သဘောတရားကိုကိုယ်ကသိနားလည်ဥပမာမနေ့ကပစ္စည်းတစ်ခုကိုမြင်ခဲ့တယ်ဆိုပါတော့အခုဒီနေ့အဲ့ဒီပစ္စည်းကိုပြန်ပြီးတော့ရှုရင်ဖြစ်အောင်မလားနော်နည်းနည်းစဉ်းစားလိုက်ရင်တော့ပေါ်တော့ပေါ်မှာပေါ့ဒါပေမဲ့အဲ့လိုစဉ်းစားလိုက်ရင်ပေါ်လာမဲ့အာယုဟာ သူ့ကိုအခုမြင်နေရတယ်လို့သင်သင်ရှားရှားဟုတ်ပါမလားသင်သင်ရှားရှားမဟုတ်ဘူးအဲ့လိုမထင်မရှားမြင်နေရရင်ဒီအာယုံရဲ့ဒီလက္ခဏာစတဲ့သဘောတရားကိုသိနိုင်မှာအောင်မလားမသိနိုင်ဘူး။ဒါကြောင့်မို့လွန်ပြီးတဲ့ဟာကိုရှုနေတယ်လို့အနိစ္စဒုက္ခအနတ္တကိုတကယ်ချင်းချင်းရှားရှားအမှန်ကန်တိုင်းမမြင်နိုင်ဘူး။ဒါဖြင့်မျက်ပြင်မှာရောက်လာမဲ့ပစ္စည်းတစ်ခု ဒီနေ့ကကြိုတင်ပြီးတော့အာယုံပြုတ်ကြည့်လိုက်အောင်နော်စိတ်ထဲရေးရတော့ပေါ်ရင်ပေါ်မယ်ဆိုတော့အဲ့ဒီအာယုံကိုရှုလို့တကယ်ချင်းချင်းရှားရှားမြင်ပါ့မလားမမြင်ဘူးနော်သူ့ကိုချင်းချင်းရှားရှားမမြင်ရင်သူ့ရဲ့အဖြစ်အပျက်ကိုမြင်နေမှာအောင်မလားမမြင်နိုင်တော့ဘူးအဲဒါကြောင့်မို့အနာဂတ်ကိုရှုပေမဲ့လို့လည်းပဲအဲ့ဒီအနာဂတ်ရဲ့အနိစ္စဒုက္ခအနတ္တသဘောကိုတကယ်မမြင်နိုင်ဘူး အခုလက်ရှိကိုမျက်မှောက်မှာရှိနေတဲ့ပြစ္ဆုတ်ပံအာယုံကိုတော့ရှုလို့ဖြစ်တယ်ရှုသည်ဖြင့်လည်းပဲဒီအာယုံကိုတည်တည်ချာချာကိုယ်ကိုယ်ပြပြမြင်မယ်မြင်တဲ့အတွက်ကြောင့်လည်းပဲဒီအာယုံရဲ့ဖြစ်လာပုံပြက်လာပုံကိုမြင်မြင်တယ်ဒီလိုမြင်တဲ့အတွက်ကြောင့်မို့ဒီဒီဒီအာယုံဟာဒီကိုမှတ်တဲ့အာယုံဟာမမြဲဘူးဆင်းရဲညပဲသူ့တဘောအတိုင်းဖြစ်နေတယ်ကိုက ဘာမှအမိန်ပေးလို့မရဘူးဆိုတဲ့အနတ္တသဘောတရားဒီသဘောတရားတွေကိုမြင်နိုင်တယ်။ဒါကြောင့်မို့ပစ္စုပန်အာယုံကိုအထူးဂရုစိုက်ပြီးတော့မှတ်ကြရ။ဒါမြတ်စွာဘုရားဟောတော်မူတဲ့အတိုင်းပဲ။ပစ္စုပန်နိစ္စယောဓမ္မတတ္တတ္ထဝိပတ္တိဆိုတော့မြတ်စွာဘုရားဟောထားတာရှိတယ်။အဲတော့ပစ္စုပန်မှာရှိတဲ့အာယုံကိုရှုမှတ်တာဒီအာယုံရဲ့မမြဲဘုံဆင်းရဲဘုံအလိုတို့မလိုက်ဘုံကို ကိုယ်တိုင်ထင်ထင်ရှားရှားသိမြင်ရဒါကြောင့်မို့အထူးသဖြင့်ဒီအစာပိုင်းယောဂီတွေအနေနဲ့ပစ္စုပန်အာယုံကိုကြိုးစားရပစ္စုပန်အာယုံအမြင့်ကြီးဆုံးပဲဒီပစ္စုပန်အာယုံကိုမလွတ်အောင်မှတ်ကြရအဲတရားမှတ်တဲ့အခါမှာနောက်ကစဉ်းစားမိတာတွေရောတခါလေပေါ်မလာဘူးလားနောက်ကတွေ့ကြုံခဲ့ရတဲ့ဟာတွေရောပေါ်မလာဘူးလားပေါ်လာတယ်နော်ဆိုတော့ဒီကိုစိတ်ထဲမြင်လာတယ်ဆိုတော့ နောက်တော့မြင်ခဲ့တာအဲ့ဒီမြင်တဲ့အခါကျတော့ဘယ်လိုမှတ်ကြလဲမြင်နေမြင်နေလို့မှတ်တာနော်အဲ့ဒီအဲ့ဒီမြင်နေမြင်နေလို့မှတ်တာဟာအတိတ်ကိုမှတ်တာလားပစ္စုပန်ကိုမှတ်တာလားပစ္စုပန်ကိုမှတ်တာနော်အမြင်ခံရတဲ့အာယုံကတော့အတိတ်အာယုံဖြစ်နေပြီသို့တော့ကိုမှတ်တာလားအဲ့ဒီအတိတ်အာယုံကိုမှတ်တာမဟုတ်ဘူးအတိတ်အာယုံကိုမြင်ခြင်းဆိုတဲ့မြင်တဲ့သဘောတရားကိုမှတ်တာဒါကြောင့်မို့ အတိတ်ကအာရုံတစ်ခုခုကိုပြန်ပြီးတော့စဉ်းစားမိသည်ဖြစ်ပြီးပေါ်လာသည်ဖြစ်စေမှတ်တဲ့ခါမှာမြင်နေမြင်နေလို့မှတ်ရင်ဒါဟာပစ္စုပန်ကိုမှတ်တာပဲအတိတ်ကိုမှတ်တာမဟုတ်ဘူးထို့တူပဲအနာကစဉ်းစားမိတယ်ဆိုတော့အနာကစဉ်းစားမိတဲ့ခါကျတော့ဘယ်ဘယ်လိုမှတ်ကြလဲနော်စဉ်းစားတယ်စဉ်းစားတယ်ကိုမှတ်လိုက်နောက်အနာကကိုစဉ်းစားတယ်ပေါ့ဆိုလိုတာကတော့အဲ့တော့အနာကကိုမှတ်တာမဟုတ်ဘဲနဲ့အနာကကိုစဉ်းစားတဲ့ပစ္စုပန်ကိုမှတ်တာဒါကြောင့်မို့ အတိတ်ကဟာပြန်ပြီးတော့စဉ်းစားပြီးလို့မှတ်တဲ့ခါမှလည်းပဲပစ္စုပန်ဖြစ်တဲ့ဒီစဉ်းစားမှုမြင်မှုဒါကိုမှတ်တယ်အနာဂတ်ကိုစွန့်ပြီးတော့အာရုံပြုပြီးတော့သိတဲ့အခါမြင်တဲ့အခါမှလည်းပဲစဉ်းစားတဲ့အခါမှလည်းပဲအဲ့ဒီစဉ်းစားမှုဆိုတဲ့ပစ္စုပန်ကိုမှတ်တာဒါကြောင့်မို့ပစ္စုပန်အာယုံဟာအမှန်ကအရေးအကြီးဆုံးပဲဒါဖြစ်ရင်အတိတ်နဲ့အနာဂတ်ကိုဘယ်တော့မှမမှတ်ရတော့ဘူးလား အတိတ်နဲ့အနာဂတ်ဟာဝိပဿနာရဲ့အာယုံမဟုတ်တော့ဘူးလားဒါလို့ရှင်းရစစ်စဲမှာမရမယ်ဆရာကြီးညပိန့်တာနော်အဲ့တော့ဒါကဒီဝိပဿနာမှာနှစ်မျိုးရှိတယ်တက်ရိုက်မြင်တဲ့ဝိပဿနာရဲ့မှန်းဆပြီးတော့ရှုတဲ့ဝိပဿနာရဲ့လို့နှစ်မျိုးရှိတယ်အခုပစ္စုပန်အာယုံကိုမှတ်လိုက်လို့ဒီပစ္စုပန်အာယုံရဲ့မမြဲဘုံဆင်းရဲဘုံ အလိုတို့မလိုက်ပုံကိုတက်ရဲ့မြင်ပြီးပြီနော်အဲ့လိုတက်ရဲ့မြင်ပြီးတဲ့နောက်ကျမှဒီပစ္စုပန်အာယုဟာမမြဲစင်ရဲ့သူ့သဘောမျှတာဖြစ်တယ်လို့ပဲအတိတ်ကအာယုကိုလည်းဒီလိုဖြစ်မှာပဲလို့ဒီလိုအနုမာနအပြင်မှန်းဆပြီးတော့ရှုတခါဒီပစ္စုပန်ဖြစ်တဲ့အာယုဟာမမြဲတယ်လို့ပဲအနာဂတ်မှာဖြစ်တဲ့အာယုဒီလည်းမြင်မှာမဟုတ်ပါဘူးလို့ဒီလိုရှုဒီလိုလည်းပဲရှုလို့ရတယ်ဒါက ပစ္စုပန်ကိုတကယ်မြင်ပြီးမှမှန်အတူတူအနုမာနဆိုတဲ့မှန်ဆိုင်ပေါ်တော့ရှိတဲ့ရှုကြီးကလုံလို့ရတာပစ္စုပန်ကိုမမြင်လေးပဲနဲ့ပစ္စုပန်အာယုန်ရဲ့ဒီအနိစ္စဒုက္ခအနတ္တသဘောကိုမမြင်ပဲနဲ့အနုမာနပြုလို့ရပါမလားပန်းစားလို့ရပါမလားမရဘူးအေးဒါကြောင့်မို့အာအထုပ်တင်အစအားထုတ်တဲ့ယောဂီတွေမှာပစ္စုပန်အာယုဟာအရေးကြီးရတာနောက်ခါမှာပစ္စုပန်အာယုကို နေသဒုက္ခနာတကောင်းကောင်းကြီးပြင်းမြင်လာပြီးပြီဆိုတဲ့ချိန်ကျတော့ခုနပြောသလိုအနုမာနအားဖြင့်အတိတ်ကဟာရည်ဒီလိုနေမှာပါပဲအနာဂတ်ကအနာဂတ်မှာတွေ့မဲ့အာယုန်တွေလည်းဒီလိုနေမှာပါပဲလို့ဒီလိုမှန်းဆပြီးတော့ရှုလို့ရတော့ရတယ်ဒါရှုလည်းပဲရှုရမှာသို့တော့အရေးကြီးတာကပါတော့ပိစုပန်ဖြစ်ခိုက်နော်ရှိခိုက်ရှင်ရှားနေခိုက်ကိုရှုရမှာဖြစ်တဲ့အတွက်ကြောင့်မို့ဆရာတော်ဘုရားကြီးက မဆဲဖို့ရာဖြစ်ဆဲမှာမှန်စွာရှုရပါတည်းဖြစ်ဆဲမှာရှုရပါနောက်လင်္ကာတစ်ခုကပါတော့ဖြစ်ခိုက်မရှုယုံနံစုဆွဲမှုကင်းဆွဲမှုဝင်ရောက်သည်နော်ဒါကအကယ်၍ဒီစုံတစ်ယောက်ကမေးလာပါပြီရဲ့အဲ့ဖြစ်ခိုက်မရှုလဲတော့ဘာဖြစ်တယ်လဲဟာဖြစ်ခိုက်အာယုံပေါ်လာတယ်အခုအဲ့ဒီအာယုံကိုမရှုမိတော့ဘာဖြစ်မှာလဲ ဘလို့ဆရာတော်ဖျားကြီးကဘလို့ဖြေထားတာဟမ်စွဲမှုဝင်ရောက်ပြီတဲ့နော်ဖြစ်ခိုက်ဖြစ်တဲ့ယုံနာကိုကမရှိမိရင်ဟောင်းနာပင်နာကိုဖောင်းနေပင်တယ်လို့မမှတ်လိုက်မိရင်နော်ဒီမြင်မြင်တာကိုမြင်တယ်လို့မမှတ်မိလိုက်ရင်ကြားတာကိုကြားတာလို့မမှတ်မိလိုက်ရင်စွဲမှုဝင်ရောက်သည်တဲ့စွဲမှုကဧကံဝင်ရောက်တော့တာပဲတဲ့ဒါယဟနာမဟုတ်သေးတဲ့ပုဂ္ဂိုလ်တွေမှဒီလိုရှိပဲပေါ့ အာယုံတစ်ခုကိုတွေ့လိုက်တယ်ကိုကတတိနဲ့မရှိမှဘူးဆိုရင်အဲ့ဒီအာယုံကိုကိုကဒီလိုရင်မှုနဲ့ဆွဲလမ်းမိရင်လည်းဆွဲလမ်းမိသွားမယ်သို့မဟုတ်အယူမှားမှုဖြင့်လည်းပဲဆွဲလမ်းမိသွားမယ်ဒါဟာဒီတတ္တဝါတိုင်းရှောင်လို့မရတဲ့သဘာဝတစ်ခုအေးဒါကြောင့်မို့ဖြစ်ခိုက်ဖြစ်ခိုက်ဖြစ်တဲ့ယုံနာပစ္စုပန်အခိုင်အတန့်မှာထင်ရှားထင်ရှားပေါ်လာတဲ့အာယုံကို မမှတ်လိုက်မိရင်စွဲမှုကဝင်ရောက်လာတယ်အဲ့ဒီအာယုံကိုဥပါဒံဖြင့်စွဲလမ်းမိသွားတယ်ဒါကိုအဲ့လိုဥပါဒံဖြင့်စွဲမိသွားတဲ့ခါကျတော့ဘာဖြစ်တယ်လို့ရှင်းမှာငဲတယ်ကောင်းတယ်ငါကောင်းနဲ့တကယ်ချင်တတ်သည်အဲ့လိုဖြစ်တဲ့ခါကျတော့မရှုလိုက်ပြီးတော့မရှုလိုက်ပြီးတော့သူ့ရဲ့အဖြစ်အပျက်ကိုကိုကမမြင်လိုက်ဘူး ဖြစ်တာကိုလည်းပဲတကယ်မြင်မြင်လိုက်ဘူးပြက်တာကိုလည်းတကယ်မြင်မြင်လိုက်ပြီဆိုတော့အဲ့ဒီမမြင်လိုက်တဲ့ပစ္စည်းကိုအာယုံကိုကိုကဘယ်လိုထင်သွားတော့မြဲတယ်လို့ထင်သွားတယ်နော်ကောင်းတယ်လို့ထင်သွားတယ်ငါကောင်းပဲအတ္တပဲလို့ဒီလိုလည်းပဲထင်သွားတယ်ဒါကြောင့်မြဲတယ်ကောင်းတယ်ငါကောင်းနဲ့တကယ်ထင်တတ်သည်အဲ့တော့မြဲတယ်ကောင်းတယ်ငါကောင်းနဲ့တကယ်ထင်တတ်သည်ဆိုတာ ပါပါဠိစကားနဲ့ကြတော့ဒါပါပြောတာလေမြဲတယ်ဆိုတာနေဆနော်ကောင်းတယ်ဆိုတာကဒုက္ခငါကောင်းတယ်ဆိုတာကအတ္တအဲ့တော့နေဆဒုက္ခအတ္တလို့ဒီလိုယူသွားတတ်တယ်ဘလောက်ပဲစာရီသင်ထားတာဘလောက်ပဲတရားတွေနာထားတာအာယုံတစ်ခုကိုမမှတ်မိလိုက်ရင်အဲ့ဒီအာယုံနဲ့ပတ်သက်ပြီးတော့ဒီအစွဲကဝင်သွားတာပဲအစွဲဝင်သွားရင်မြဲတယ်လို့ပဲမှတ်မိတာနော်ဥပမာဆိုတော့ ။ဒါကရေဖန်ခွက်ရှိ။ဖန်ခွက်ကျသွားတယ်။ကွဲသွားတယ်။အဲ့ဖန်ခွက်ကွဲသွားတဲ့ခါကျတော့ဘယ်လိုပြောရလဲ။နော်။ဒီဖန်ခွက်ကမမြဲဘူးဟေ့လို့ဒီလိုမပြောဘူးလား။ပြောတာနော်။အဲ့ဒီကွဲသွားတဲ့ခါမှာဖန်ခွက်မမြဲဘူးလို့ပြောတဲ့လူဟာမကွဲခင်ကတော့မြဲတယ်လို့သူထင်မနေဘူးလား။ပြန်စဉ်းစားကြည့်ကိုယ့်ဟာကိုယ်လေနော်။ ကွဲတော့မှသူကမြဲတာမကွဲခင်ကတော့မြဲနေတယ်လို့ဒီလိုမထင်ကြဘူးလားထင်တယ်အမှန်ကနော်အေးဒါမှမဟုတ်တကယ်အစစ်မှန်တာပဲလို့လို့အခုအခုရှိနေတဲ့ဖန်ကွက်မကွဲတဲ့ဖန်ကွက်ကလည်းမြဲတာမဟုတ်ဘူးသူကလည်းပဲဒီသူ့သူ့ဖန်ကွက်ထဲမှာရှိနေတဲ့ရုပ်ရုပ်ရုပ်အဲရုပ်ပုံလေးတွေကအများအားပြောင်းလဲနေတာမဟုတ်ဘူးလားနော်အဟောင်းဖြစ်တဲ့ရုပ်ကချုပ်ပြီးတော့အတစ်ဖြစ်တဲ့ရုပ်တွေကသူ့သူ့နေရာဝင်ယူပြီးတော့ဟိုတို့ကအဲ့လောက်ထိအောင် မြင်နိုင်တဲ့ဉာဏ်မရှိတော့ဒါလေးဟာမြဲနေသေးတယ်လို့အခုထင်တယ်နော်ကွဲကြတော့တဲ့ခါကျမှအာသူဟာမမြဲဘူးလို့ပြောတယ်ထို့တူပဲလူတယောက်နော်တည်သွားတဲ့ခါကျတော့မှအော်သူကအနိစ္စပဲမမြဲဘူးလို့ပြောတယ်မှန်ကတော့လူဟာသိမှအနိစ္စမဟုတ်ဘူးမသိခင်ကလည်းပဲအနိစ္စပဲခဏတိုင်းခဏတိုင်းပြောင်းလဲနေတယ်ခဏတိုင်းခဏတိုင်းရုပ်အသစ်နာအသစ်တွေဖြစ်နေတယ်ခဏတိုင်းခဏတိုင်းရုပ်အသစ်နာအသစ်တွေချုပ်နေတယ်အေးအဲ့ဒီတော့ အဲ့ဒီလိုဟာမျိုးကိုဉာဏ်နဲ့မမှတ်မိရင်နော်တတိပဏအကျင့်နဲ့မမှတ်မိရင်တဲ့မြဲတယ်လို့လည်းပဲထင်သွားတတ်တယ်တဲ့နော်ကောင်းတယ်နော်ချမ်းသာတယ်လို့ဒီလိုလည်းပဲထင်သွားတတ်တယ်တဲ့ငါငါဆိုပြီးတော့လည်းပဲငါခေါင်းအနေနဲ့လည်းပဲထင်သွားတတ်တယ်တဲ့အဲ့ဒီငါခေါင်းအနေနဲ့ထင်တာလည်းပဲအတော်အဖြောက်ကခက်တယ်နော်ပြောတော့ကလွယ်တာငါမဟုတ်ဘူးငါမဟုတ်ဘူးနဲ့အဲ့ဒီအချင်းကြောက်ဖို့ကလည်းတော်တော်လှုပ်ယူရတာ အေးဒါကြောင့်မို့ဖြစ်ခတ်ယုံနံကိုမရှိမိလိုက်ရင်ဒီဥပါဒံဆိုတဲ့ဆွဲမှုကဝင်ရောက်လာပြီးတော့အဲ့ဒီအာယုံကိုငဲတယ်လို့ယူသွားတတ်တယ်။ကောင်းတယ်လို့ယူသွားတတ်တယ်။ငါကောင်းပဲလို့တကယ်ထင်တတ်ပြီလေဆရာတော်ပြည့်ရတော်လေးနှစ်အောင်ရေးထားတာနော်။တကယ်ကိုဒီလိုပဲထင်သွားတတ်တယ်။ဟန်ဆောင်ပြီးတော့မပြောရင်ဒီလိုထင်တာပဲများမှာပဲဟုတ်တယ်မလား။အဲမလို့ကိုကကိုကစာနားလည်ထားတယ် အဲတရားတွေနားထားတယ်စာအုပ်တွေဖတ်ထားတယ်ဆိုတော့အာမရတယ်မထင်ပါဘူးဗျာလို့ပြောမှာဟုတ်လားဒါမှလို့တကယ်တကယ်ဟိုကိုယ့်ကိုပြန်လို့စစ်ဆေးကြည့်လိုက်ကိုယ်စိတ်လေးပြန်စစ်ဆေးကြည့်လိုက်ဒီလိုပဲထင်နေသေးတာနော်အေးဒါကြောင့်မို့ဒီအစွဲလမ်းဖြောက်နိုင်မှုစာအတော်ခဲရနေအဲ့တော့အဲ့ဒီအစွဲလမ်းကိုဖြောက်နိုင်အောင်မလုပ်ရတော့ရှုမှတ်ရတယ်နော်ရှုမှတ်ပြီးမှဒီအဲ့ဒီရှုမှတ်ရတဲ့အာယုံနဲ့ဒီဖြစ်တာပြတ်တာကိုမြင်ပြီးတော့မမြဲတာ ထင်ရှားလာတယ်မမြဲတာထင်ရှားလာရင်ဆင်းရဲဆိုတဲ့သဘောတရားဒုက္ခသဘောတရားလည်းထင်ရှားလာတယ်ဒီဒီမမြဲတာနဲ့ဒီဆင်းရဲသဘောထင်ရှားလာရင်အနတ္တသဘောအလိုလိုမလိုက်တဲ့သဘောအနှစ်သာရမရှိတဲ့သဘောဟာလည်းပဲထင်ရှားလာတယ်အဲဒါကြောင့်မို့ဖြစ်ခိုက်ယုံနံကိုမရှိရင်ဆွဲမှုကဝင်ရောက်လာတတ်တဲ့ဥပါဒံဖြစ်တယ်ဥပါဒံဖြစ်ရင်မြဲတယ်ကောင်းတယ်ငါကောင်းလို့ဒီလိုပဲထင်လာတတ်တယ်အဲဒီလိုထင်လာရင်ဘာဖြစ်မလဲ ရှေ့ဆက်ပြီးတော့ခုနပြောတဲ့ဒီသင်္ခါရဆိုတဲ့သဘောတရားတွေနော်ဒီဒီအစွဲအလန့်ကိုမူတည်ပြီးတော့ရအောင်ယူတာတို့ဘာလို့စတဲ့ဒီအမှုအရာတွေလှုပ်လာတော့လေကိုယ်မူရာနှုတ်မူရာစတဲ့အဲ့ဒီလိုလှုပ်လာရင်အဲ့ဒီကိုယ်မူရာနှုတ်မူရာမှာပါတဲ့စေရနာကကံလို့ခေါ်တော့အဲ့ဒီကံအလိုက်အကျိုးကလာမှဖြစ်တော့အနာဂတ်ဘဝမှာခန္ဓာတွေတခါဆက်ပြီးတော့ဖြစ်အောင်ဒါကြောင့်မို့ ဒီဖြစ်ခိုက်မှုရှုယုံနာစုစွဲမှုဝင်ရောက်ပြီးမြဲတယ်ကောင်းတယ်နာကောင်းနဲ့တကယ်ထင်တတ်တယ်အဖြစ်ရင်ဖြစ်တိုင်းဖြစ်တိုင်းရှုလိုက်ရင်တော့ဘယ်လိုဖြစ်မှာတော့နဲ့ရှင်းဆက်ပြီးတော့ပါလဲတော့ဖြစ်တိုင်းမှတ်ရှုယုံနာစုစွဲမှုကျင်ပြောက်သည်ဖြစ်တိုင်းဖြစ်တိုင်းမှတ်သွားမယ်နော်တတိနဲ့မလွတ်အောင်မှတ်မယ်ဆိုရင်တဲ့ စွန့်မှုကင်းပြောက်သည်တဲ့ဆွဲလမ်းမှုမဖြစ်တော့ဘူးတဲ့အဲ့ဒီအာယုံနဲ့ပတ်သက်လို့မြင်လည်းပဲမြင်တယ်မြင်တယ်လို့မှတ်လိုက်တယ်ကြားရင်လည်းပဲကြားတယ်ကြားတယ်လို့မှတ်လိုက်တယ်နော်ဘောနာပိဏာယုံထောင်ဖောင်းနေပိဏာလို့မှတ်လိုက်ရင်အဲ့ဒီလိုတတိနဲ့မှတ်လိုက်ပြီးရင်တဲ့ဆွဲမှုကင်းပြောက်သည်တဲ့သူ့ကိုလိုချင်တဲ့သဘောတရားလည်းမဖြစ်တော့ဘူးနော်ဒီဒီဒီအာယုံနဲ့ပတ်သက်ပြီးတော့မြဲတယ်ဆိုတဲ့ထင်တာမျိုးအတ္တလို့ထင်တာမျိုးငါးကောင်လို့ထင်တာမျိုးလည်းပဲ မရှိတော့ဘူးတဲ့ကင်းပြောက်တယ်ဆိုတာမဖြစ်ဘူးလို့ဆိုလိုတာနော်အဆွဲမှုကြီးရရှိနေပြီအဲ့ဒါကြီးကိုသွားဆွဲထုတ်ပြတဲ့သဘောမျိုးပြောတာမဟုတ်ဘူးကင်းပြောက်မှုမဖြစ်တာအဲ့လိုကင်းပြောက်ပလေးကင်းပြောက်ဆွဲလမ်းမှုမဖြစ်တာကိုပဲကင်းပြောက်တယ်လို့ဒီမှာသုံးထားတယ်ဒါကြောင့်မို့ဖြစ်တိုင်းမှတ်ရှုယုံနံစုဆွဲမှုကင်းပြောက်သည်ဆိုတာဆွဲမှုတရားဒီအဲ့ဒီယုံနံနဲ့ပတ်သက်ပြီးတော့ဆွဲမှုမဖြစ်တော့ဘူးတဲ့ ဆွဲလန်းမှုမဖြစ်တော့ဘူးဆိုရင်ဆွဲလန်းမှုဆွဲလန်းမှုရှိမှဖြစ်မဲ့ကံသင်္ခါရဆိုတာလည်းပဲမဖြစ်တော့အဲ့ဒီကံသင်္ခါရမဖြစ်ရင်အဲ့ဒီကံသင်္ခါရရဲ့အကျိုးအနေနဲ့အနာဂတ်ခန္ဓာတွေလည်းပဲမဖြစ်တော့ဘူးဆိုတော့ခုနပြောခဲ့တဲ့အတိုင်းပဲအဲ့ဒီဝိထုနဲ့ပတ်သက်ပြီးတော့တန်တရာစိတ်ရပ်သွားတယ်ရှေ့မဆက်တော့ဘူးဒီသူနဲ့ပတ်သက်ပြီးတော့ဒါမလို့အာယုန်ကအလွန်များတော့ ဒီအာယုံတစ်ခုလေးမှတ်နိုင်ရုံနဲ့ကတော့မရှိသေးဘူးပေါ့တခြားအာယုံတွေရှိနေတော့အဲ့ဒီဟာတွေမမှတ်ပြီးတော့ရှေ့တော့ဆက်တော့သွားကြတယ်ပေါ့နော်သို့တော့ဒီမှတ်လိုက်တဲ့အာယုံနဲ့ပတ်သက်လို့ကတော့ကိုကဒီဒီတန်ត្រာဆက်ကိုဖြတ်လိုက်ပြီတဲ့ဒါကိုဖြစ်တိုင်းမှတ်ရှုယုံနံစုစွဲမှုကင်းပြောက်သည်အဲ့တော့ဘာဖြစ်တယ်မမြဲဆင်းရဲသဘောပဲညံတဲ့ရှင်းတော့သည်ရှင်းရှင်းလင်းလင်းကြီးညံတဲ့မှာသိလာမယ်မြင်လာမယ်တဲ့ နော်ဒါသူများပြောလို့မှတ်ရတာမျိုးစာတွေကတွေ့လို့မှတ်ရတာမျိုးနောက်ဆုံးမြတ်စွာဘုရားဟောလို့မှတ်ရတာလို့ယုံရတာမျိုးကိုမဟုတ်တော့ဘူးကိုကိုယ်နဲ့ညင်ပြီးတော့ရှင်းရှင်းလင်းလင်းပြီးတော့ဒါကြောင့်မို့မမြဲစင်းရဲ့သဘောပဲညံတဲ့ရှင်းတော်သည်အာယုတစ်ခုကိုတကယ်စူးစိုက်ပြီးတော့မှတ်ကြည့်ပေါ့နော်အထူးသဖြင့်ကိုယ်စိတ်ကလေးတွေပြီးနေစိတ်ကြီးပြီးတာကိုမှတ်ကြည့် မှတ်ကြည့်လိုက်ရင်ဒီစိတ်အေးဒီမှတ်လိုက်တယ်ဆိုရင်ဒီစိတ်ကလေးကပျောက်တော့ဆိုဒီပြေးတဲ့စိတ်ကလေးပေါ်လာတာအဲ့ဒီပြေးတဲ့စိတ်ကလေးပျောက်သွားတယ်ကိုလက်တွေ့မြင်ရတယ်လက်တွေ့သိရတယ်ဘယ်သူမှပြောရတာမဟုတ်ဘူးအဲ့လိုလက်တွေ့ဖြစ်တာပြက်တာကိုမြင်လာရင်ဒါဟာမြဲတဲ့သဘောတရားမဟုတ်ဘူးဆိုတာအလိုလိုသိလာတော့မြဲတယ်ဆိုရင် तू ကဖြစ်တာဖြစ်မှာမပြက်ဘူးပေါ့နော်အခုတော့ ဖြစ်ပြီးရင်သူကပြတ်သွားတယ်ဖြစ်ပြီးရင်ပြတ်သွားတယ်ဆိုတာကိုမြင်ရတော့ဉာဏ်မှမြင်ရတဲ့အခါကျတော့ဒီသဘောတရားဟာမမြဲဘူးဒါသိခုနစိတ်ကလေးဟာမမြဲဘူးစိတ်နဲ့ပတ်သက်လို့တော့မြဲတယ်လို့ထင်တတ်တယ်လို့စာမှာဆိုတော့နော်စိတ်ဓာတ်ဥပဒနာဆိုတာဒါဒီမြဲတယ်ဆိုတော့အစွဲအလန်းကိုဖြောက်လို့ရမြတ်စွာဘုရားကဟောတာလို့ဆိုငယ်တော့လည်းဒီစိတ်ပဲကိုယ်လည်းဒီစိတ်ပဲလို့ပဲထင်တယ်မဟုတ်လားဘယ်လိုထင်ရလဲ နော်သူတို့ပဲချိန်နေကြတယ်ဟုတ်လားငါစိတ်ကတခုတည်းပဲငငယ်တော့လည်းဒီစိတ်ပါပဲခုလည်းဒီစိတ်ပဲလို့ထင်တယ်ဒါမှမဟုတ်တရားထိုင်ကြည့်လိုက်တဲ့အခါမှာစိတ်ကလေးတစ်ခုဖြစ်ပြီးချုပ်တော့တာတစ်ခုဖြစ်ပြီးချုပ်တော့တာကိုယ်တိုင်မမြင်ရဘူးလားကိုယ်တိုင်ကိုမြင်ရတယ်ကိုယ်တိုင်ကိုသိရတယ်ဒါဖြစ်ရင်ဒီဒီစိတ်ကလေးတစ်ခုတစ်ခုတောင်မှဒီခုလိုမမြဲမနဲ့ချုပ်နေရင်နောက်နောက်တော့ငါကအဲဒီတစ်ဆက်သေးပဲလို့ကျင်းနေတဲ့စိတ်ဆိုတာတကယ်မဟုတ်ဘူးဆိုတာသိတာ အဲအဲ့ဒီလိုသိလာတာဘာကြောင့်သိလာတာဟိုရှုလို့သိလာတာမရှုရင်မသိဘူးနော်ရှုလာတော့ကိုရှုတဲ့အလိုက်သူပေါ်လာတာသိတယ်ပျောက်သွားတာသိတယ်ပေါ်လာတာပျောက်သွားတာမြင်ရင်ဒါမမြဲဘူးဆိုတာလိုလိုသိတော့တာဘယ်တော့မှပြောနေကြမလို့အဲ့လိုမမြဲဘူးဆိုတာကိုသိလာတယ်ပြီးတော့ဗါတော့ဆင်းရဲနော်ဆင်းရဲဆိုတာလည်းသိလာတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဆင်းရဲဆိုတဲ့စကလုံးရဲ့အဓိပ္ပာယ်ကို နားလည်ဖို့လိုတယ်။ပါဠိလိုလည်းဒုက္ခလို့ခေါ်တယ်နော်။ဗမာလိုဆင်းရဲလို့ခေါ်တယ်။အဲ့တော့ဆင်းရဲလို့ပြောလိုက်ရင်ဒုက္ခလို့ပြောလိုက်ရင်ဘာဘာကိုယ်ဉာဏ်နဲ့မှဘာပေါ်လာမကောင်းတဲ့ခံစားမှုနော်နာရာကျင်နာခန္ဓာကိုယ်နဲ့ပတ်သက်လာတယ်။စိတ်နဲ့ပတ်သက်လာလည်းပဲစိတ်ညစ်တာနော်စိတ်ပြက်တာစသည်ဒါတွေကိုပဲဆင်းရဲလို့မထင်ဘူးလား။ ဆင်းနေတော့ညောင်းနေနာတယ်ကြိုက်တယ်ခဲတယ်ယောဂဖြစ်တယ်ဒါတွေကြတော့ဆင်းရဲဆင်းရဲနဲ့ပြောနေကြတယ်ဒါဖြစ်ရင်ဆိုတော့ကိုကကောင်းတဲ့အာယုံခံစားနေတယ်ကောင်းတဲ့အစားအစာစားတယ်အခုမိသူတွေဘာတွေနဲ့ဆုံစည်းပြီးတော့သုံးမှုကိုကိုကြိုက်တဲ့အချင်းလေးနားထောင်တယ်ကိုပေါင်းကျင်နဲ့တွေ့ကျင်တဲ့လူနဲ့တွေ့ပြီးတော့ပြောပြောဆိုနေကြရတယ် တော့မဟုတ်ကလေးတွေဆုံးလည်းကစားပြုနေကြအဲ့ဒီလိုအချိန်ခါမှာဒီပုဂ္ဂိုလ်တွေကချမ်းသာကိုခံစားနေတယ်လို့ဆိုမလားဟမ်သူတို့အဲ့ဒါလောကအမြင်အဖြစ်တော့ချမ်းသာမဟုတ်ဘူးလားနော်ကိုစားကျင်တဲ့လေးစားနေရတယ်နော်ကောင်းတဲ့လေးစားနေရတယ်အဲကောင်းတဲ့အတန်လေးနားထောင်နေရတယ်ချမ်းသာတယ်ပေါ့နော်အဲ ဆိုတော့အနံ့ဆိုတာရေမွေးနံလေးတွေ့လိုက်ရင်သဘောကျဒါမှမဟုတ်မြတ်စွာဘုရားအလိုတော်ကတော့ဘာလဲဒီမှာမမြင်ဆင်းရဲတဲ့နော်ရေမွေးနံလေးနာလာမှရတဲ့ဆင်းရဲပဲတဲ့နော်အဲ့တော့ဒါပါပဲဆင်းရဲဆိုတဲ့စကားလုံးရဲ့အဓိပ္ပာယ်ကိုနားလည်ဖို့လိုတယ်ဓမ္မစကြာပါဠိတော်မှာဆင်းရဲနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကဘယ်လိုဟောထားလဲဓမ္မစကြာရတဲ့လူတွေအများကြီးပါမှာပါ နော်ဘာလဲတော့ဇာတိပိဒုက္ခပဋိသန္ဓေနေရတာဆင်းရဲတယ်အဲ့ဒီပဋိသန္ဓေနေရတာဆင်းရဲတယ်ဆိုတော့နားလည်ဖို့ခက်တလားမခက်ဘူးလားခက်ပါဘူးနော်အတိညာပဲအမိဝံပဋိသန္ဓေနေရတဲ့ဆိုအလွန်ကျဉ်းကျဉ်းမြုံမြုံနဲ့နေရဟုတ်လားနောက်တစ်ခုပါဇရာပိဒုက္ခအိုးရတာဆင်းရဲတယ်တဲ့ဒါလည်းပဲသိစဉ်းစားနေစမ်းမလို့ဘူးဒါသိနေကြတာ နော်မအိုးရင်ဘူးကွာအိုးနေတယ်သုတဆင်းရတာမကြိုက်ကိုကိုမကြိုက်တာပြီးတော့ပါလားစကားပြီးတော့ပါဗျာတိပိတို့ခေါ်နော်ယောဂရတာလည်းဆင်းရတာပဲဒါလည်းသူကမခရင်ပါဘူးနောက်တစ်ခုကပါမရဏံပိဒုက္ခံသိရတာလည်းဆင်းရဲပဲဘယ်သူမှမသိခြင်းဘူးအဲ့တော့တရားလည်းဆင်းရဲဆိုတော့လည်းပဲအထူးပြောဖို့မလိုဘူးသိပြီးတော့နောက်တစ်ခုကပါတော့အပိယေဟိတံပယောဂဒုက္ခော ကိုကိုမကိုမနှစ်သက်တဲ့တတ္တဝါနဲ့အတူတူနေရတယ်ကိုမသိမနှစ်သက်တဲ့ပစ္စည်းတွေနဲ့အတူတူနေရတယ်ဆိုအဲ့ဒါလည်းပဲပါတော့ဆင်းရဲပဲဒါလည်းသိအထူးပြောစရာမလိုဘူးနော်ကိုနဲ့မတက်တဲ့လူနဲ့အတူတူနေရရင်အဲကိုမှဆင်းရဲနေတာအဲနောက်တစ်ခုကတော့ပါတော့ပြီးရင်ဟိဝေပြောတော့တော့ကိုချင်းမြတ်တဲ့ပုဂ္ဂိုလ်နဲ့ကိုယ်ကွင်းနေရတယ်ကိုလိုချင်တဲ့ဝတ္ထုကိုကြိုက်တဲ့ဝတ္ထုပစ္စည်းနဲ့ကိုယ်ကွင်းနေရရင်ဒါလည်းဆင်းရဲပဲတဲ့ဒါလည်းသိဖို့မခဲရင်သေးပါဘူးနော်နောက်တစ်ခုကပါပဲ ယံပိဿာနလပတိတံပိဒုက္ခဟိုရိုးရိုးပြောရင်တော့ကိုလိုချင်တာမရတာလဲဆိုးရဲပဲနော်ဒါလည်းမှန်ဘူးလားအဲလိုချင်တာမရရင်ဆိုးရဲအဲလိုချင်တာဆိုတဲ့နေရာမှာတော့မြတ်စွာဘုရားကဟောထားတာကဒီဇာတိရှိတဲ့ပုဂ္ဂိုလ်ကငါဇာတိမရှိရင်ကောင်းမှာပဲလို့ဒီလိုဒီလိုလိုချင်တာကိုမရတာကိုဆင်းရဲလို့မြတ်စွာဘုရားကဟောတော့ဇရာတရားငါမှရှိနေတယ်ငါဇရာတရားမရှိရင်ကောင်းမှာပဲဆိုတော့ငါမအိုးရင်ကောင်းမှာပဲလို့တောင်းတာ တောင်းတတဲ့ကိုရရလားမရဘူးနော်ဟုတ်လားဒါမလို့အခုခေတ်ကျတော့မအိုးအောင်လုပ်နေကြတယ်အထူးသဖြင့်နောက်နိုင်ငံမှာပြိုးလာအောင်ဆိုပြီးတော့သူတို့ plastic surgery ဆိုပြီးတော့ပတ်စံနဲ့အများကြီးကုန်ခံပြီးတော့လုပ်ကြတယ်အရေးတွေပါတွန့်နေရင်အရေးမတွန့်အောင်အဲ့လိုလုပ်ကြတယ်နော်အဲ့ဒါတကယ်တကယ်ဟိုတကယ်အဖြေမှန်ဟုတ်ကြလားနော် အဲသူပြိုရုပ်လေးတော့ပေါက်ရှင်ပေါက်လာလိမ့်မယ်ဆိုတော့ဒါမှမဟုတ်သူတကယ်ပြိုလာရလားပြိုမလာဘူးနော်ဒီဒီနာယူရှိသွားနေရအောင်နောက်ပြန်ရွှေ့လို့မရဘူးဟုတ်လားနေရှိရထွက်လာတယ်ခဏလေးတတ်မအောင်ဆိုလို့မရဘူးသွားနေသလိုပဲပူရှင်သဘောတရားဟာပဋိသန္ဓေနေပြီးတာနဲ့ဝင်လာတော့နော်အခုစကားပြောရင်လည်းလူတွေကအိုးလိုက်မနေရဘူးလားနော်ခုနကစတရားစနာချိန်နဲ့အခုချိန်နဲ့ဆိုရင်ဆိုတော့9မိနစ်10မိနစ်15မိနစ်ကိုအိုးသွားကြတယ် အဲ့လိုမအိုရင်ကောင်းပါပဲလို့တောင်းတာပဲမလို့ရလားမရဘူးအဲ့ဒါကလည်းဆင်းရဲပဲသို့တူပဲဆိုတော့မနာရင်ကောင်းမှာပဲမသိရင်ကောင်းမှာပဲလို့တောင်းတာတောင်းတယ်ပဲလို့မရရင်အဲ့ဒါလည်းဆင်းရဲပဲဒါလည်းသိသိသိနားလေဘူးမခဲရင်တည်းဘူးထင်နော်ဒါမှလို့နောက်ဆုံးပိတ်ဟောတဲ့ဟာကြတော့မလွယ်ဘူးတန်ခိတ်ဒီနာပင်စုပါဒနဲ့ခန္ဓာဒုက္ခအချင်းအချင်းကတော့ဥပါဒနဲ့ခန္ဓာ၅ပါးခုနပြောတဲ့ဆွေးနွေးနေရခန္ဓာ၅ပါးဟာဆင်းရဲတယ်လို့ဆိုတဲ့နေရာကြတော့ နားလည်ဖို့မလွယ်ဘူးဘာကြောင့်လဲအဲ့ဒီအဲ့ဒီခန္ဓာ၅ပါးဆိုတဲ့အထက်မှာဒုက္ခဝေဒနာဆိုတဲ့ကောင်းတာတွေပါနေတယ်သောမနတဝေဒနာဆိုတာတွေပါနေတယ်နော်ခုနကတော့ကိုကိုကြိုက်တာလေးစားနေရတယ်ဟောကိုကြိုက်တဲ့အတန်နားထောင်နေရတာစသဖြင့်ဆိုအဲ့မှာချမ်းသာမှုဝေဒနာလေးကဖြစ်နေတာပဲဒါမှမဟုတ်မြတ်စွာဘုရားဟောတော်မူတာကအဲ့ဒါလေးလည်းပဲပါတယ်ဒုက္ခဆင်းရဲပဲဒုက္ခပဲဘာကြောင့်အဲ့ဒါတွေဆင်းရဲတာလဲဘာကြောင့်ဆင်းရဲလို့အဲ့ဒါတွေဆိုရတာလဲ နော်အဲ့တော့အဲ့ဒီဟာကိုသိဖို့ကဒုက္ခရဲ့အမှတ်အသားနော်လက္ခဏာလို့ခေါ်တယ်ဒုက္ခရဲ့အမှတ်အသားကိုသိထားဖို့လိုတယ်မမြဲဘူးမမြဲဘူးဘာကြောင့်မမြဲဘူးလို့ဆိုရလဲဖြစ်ပြီးရင်ပြက်ပြက်သွားလို့တော့မဟုတ်အဖြစ်အပြက်ရှိလို့နော်ဒီဒီဝတ္ထုတစ်ခုဒီအာယုံတစ်ခုကိုမမြဲဘူးလို့ဆိုရတယ် အဲ့တော့ဖြစ်ချင်းပြက်ချင်းဟာဒုမဟုတ်ကြမ်းခံတိုင်ပြောမယ်ဆိုရင်တော့ဖြစ်ပြီးတဲ့နောက်ပျောက်သွားခြင်းဟာအနိစ္စရဲ့လက္ခဏာဒီပစ္စည်းတစ်ခုဟာအနိစ္စလားနိစ္စလားမြဲသလားမမြဲဘူးလားဆိုတာသိချင်ရင်ဒီပစ္စည်းမှာ အဖြစ်အပျက်ရှိလားမရှိလားကြည့်ဒီပစ္စည်းမှာအဖြစ်ရှိတယ်အပျက်ရှိတယ်ဖြစ်ပြီးရင်ပြတ်သွားတယ်ဆိုတာမြင်ရရင်ဒီပစ္စည်းဟာဧကံအနိစ္စပဲဒါအနိစ္စရဲ့ပတ်သားကြောင်းလက္ခဏာလို့ခေါ်တယ် ကောင်းပြီဒုက္ခရဲ့မှတ်သားကြောင်းလက္ခဏာပါပဲဆင်းရဲတာပဲအဖြစ်အပျက်ဤအနှိမ့်အဆက်ကိုခံနေရခြင်းတဲ့ဒါလေးမှတ်ထားရနော်ဆင်းရဲတယ်ဆင်းရဲတယ်လို့ပြောတာဟာတဲ့အဲ့ဒီအဖြစ်အပျက်ရဲ့အနှိမ့်အဆက်ကိုခံနေရတာကိုဆိုလိုတာတဲ့တကယ်ကိုနာကျင်နေမှတကယ်ကိုစိတ်ညစ်နေမှဆင်းရဲလို့ဆိုလိုတာမဟုတ်ဘူးတဲ့ ဆိုတော့ခုနကောင်းတာခံစားနေတယ်နော်ကောင်းတဲ့အစာစားနေတယ်ကောင်းတာမြင်နေရတယ်အဲ့ဒီခံစားမှုဟာဖြစ်ပြီးရင်ပြတ်မသွားဘူးလားပြတ်တာပါပဲနော်ခဏလေးဒီခဏလေးဒီနေပြီးပြတ်သွားတယ်ဆိုအဲ့ဒီလိုအဖြစ်အပျက်ရှိတာကိုပဲအဖြစ်အပျက်ရဲ့အနှိမ့်ဆက်ကိုခံရတယ်လို့ဒီလိုဆိုတယ်အဲ့ဒီအဖြစ်အပျက်ရဲ့အနှိမ့်အဆက်အထုအထောင်းကိုခံနေရတဲ့အတွက်ကြောင့်မို့ဒီသဘောတရားဟာဒုက္ခပဲ ကောင်းတာကိုခံစားနေရင်လည်းပဲဒုက္ခနော်မကောင်းတာခံစားဒုက္ခတော့ပြောကြမလို့အေးဒါကြောင့်မို့ဒုက္ခဆိုတဲ့ဒီသဘောတရားရဲ့အဓိပ္ပာယ်ကိုသိသိရှာရှာသဘောပေါက်ဖို့လိုတယ်ဒီလိုမဟုတ်ရင်ခုနလိုကောင်းတာခံစားနေတာကိုမြတ်စွာဘုရားဒုက္ခလို့ဟောရဲ့စိတ်ထဲကတည်းမကျေနပ်ချင်ဘူးနော်ဘုရားဟောဆိုတော့ကြောက်ပြီးတော့ဒါမပြောကုန်ဘူးပေါ့နော်ဒါပေမဲ့လို့စိတ်ထဲကတော့ပြန်ပြီးတော့ဟိုဘာခေါ်လဲအာဆင်ခြေတက်လိုက်ခြင်းသေးတယ်နော် ဘယ်နဲ့ဒီကောင်းတာခံစားနေရတာကြီးကိုဘယ်နဲ့ကြောင့်ဒုက္ခလို့ပြောရလဲဒါပြင်ဒီလိုလိုမှဒီချမ်းသာဆိုတာလောကမှာမရှိတော့ဘူးလားစသဖြင့်ပေါ့နော်အဲ့တော့ဒီလောကသဘောအားဖြင့်ပြောတဲ့ချမ်းသာမျိုးကတော့ဒါရှိတယ်ပေါ့ဒါပေမဲ့လို့တကယ်အစ်စ်အမှန်စစ်ဆေးကြည့်လိုက်တဲ့အခါကျတော့အဲ့ဒီချမ်းသာလို့ခေါ်တဲ့သဘောတရားဒီပင်လျင်အဖြစ်အပျက်ရဲ့အနှိမ့်အဆက်ကိုခံရတဲ့အတွက်ကြောင့်မို့ဆင်းရဲသဘောတရားပဲ ဒီဇန်တရားတွေဆိုတာအလွန်ချမ်းသာတယ်ဇန်ဇန်ဇန်ဝင်စားနေရတဲ့ဇန်ထဲမှာရောက်နေတယ်ဆိုရင်အလွန်ချမ်းသာတယ်အရုပဝဇ္ဇဇန်ဆိုတာမျိုးကြတော့တိတ်ကိုတိမ်မွေ့လို့တော့ချမ်းသာသွားတယ်အဲ့ဒီလောက်တိမ်မွေ့တဲ့ချမ်းသာတောင်မှမြတ်စွာဘုရားကစင်ကြီးတယ်လို့ခေါ်တာသူ့မှာလည်းပဲဖြစ်အပြည့်ဆိုတဲ့သဘောတရားကရှိနော်။ဖောက်ပြန်တဲ့သဘောတရားကရှိတော့အဲ့ဒီလောက်အစဉ်အတန်းမြင့်တဲ့ချမ်းသာကိုတောင်မှမြတ်စွာဘုရားက ဆင်းရဲသဘောတရားပဲဟောတယ်။အဲဘာကြောင့်ဒီလိုဟောတာတော့စဉ်းစားကြည့်လိုက်ရင်အလွန်အလွန်ဒီလောလောကအနေနဲ့ပြောရင်အလွန်အဆင့်အတန်းမြင့်တဲ့ချမ်းသာပဲ။အဲ့လိုချမ်းသာမျိုးကိုတောင်မှမြတ်စွာဘုရားကဆင်းရဲလို့ဟောတာဟာအဲ့ဒီချမ်းသာမှလည်းပဲအဖြစ်အပျက်ကရှိသေးလို့အဲ့ဒီချမ်းသာကို၌ကလည်းပဲအဖြစ်အပျက်ရဲ့အထုအထောင်းကိုခံနေရသေးလို့နော်အဲ့ဒီဒုက္ခသဘောကိုတရားအားထုတ်ရင်မှန်ရင်မြင်အောင်ရှိရမယ် တရားမှတ်နေတဲ့အခါမှာအာယုံတစ်ခုကိုမှတ်လိုက်လို့ဒီအဲ့ဒီအာယုံတစ်ခုပေါ်လာပြီးတော့ပျောက်သွားတယ်နောက်အာယုံတစ်ခုမှတ်လိုက်ပေါ်လာပျောက်နောက်အာယုံတစ်ခုမှတ်လိုက်ပေါ်လာပျောက်အဲ့ဒီလိုကြီးမှတ်မှတ်မှတ်မှတ်သွားရင်ဆိုတော့အာယုံ50ခုလောက်မှတ်မိရင်ပဲမှတ်လိုက်မိရင်ပဲဒီဒီအတိလေးကပေါ်လာတယ်ဩကြည့်ပါဦးဘယ်အာယုံမှအဖြစ်အပျက်နဲ့မကင်းပါလားအာယုံနဲ့အာယုံနဲ့အဖြစ်အပျက်ရှိညာပဲဒီအဖြစ်အပျက်က ဒီတရားတွေကိုနှိမ့်ဆက်နေတာပဲဆိုတဲ့သဘောတရားမြင်လာအဲ့လိုမြင်လာမှဒုက္ခကိုတကယ်မြင်တာနော်အဲနာရာကြီးကြည့်ပြီးတော့ဒုက္ခပါပဲလို့ပြောတာမျိုးကဒါဒုက္ခတကယ်မြင်လာမဟုတ်ဘူးဒါအပေါ်ညာဟိုတရားမထိုင်မဲနဲ့သိနိုင်တဲ့ဒုက္ခမျိုးတရားထိုင်ပြီးတော့မှသိနိုင်တဲ့ဒုက္ခမျိုးကအခုလို့တကယ်ကိုအဖြစ်အပျက်ကိုမြင်ပြီးတဲ့နောက်ဟောဒီဒီဒီအာယုံတွေဟာဒီ တရားတွေဟာရုပ်ရုပ်နဲ့တရားတွေဟာအဖြစ်အပျက်ရဲ့အနှိမ့်အဆက်ကိုခံရတာပဲအဲ့လိုခံရတာမှာသာမကအဘိညာဆိုတဲ့ဟာတော့ချက်ပြီးတော့သုံးထားတယ်မပြတ်နော်အဲ့ဒါအမြဲတမ်းအဖြစ်အပျက်ကအနှိမ့်အဆက်ကိုခံရအဖြစ်အပျက်ကိုအဲအဖြစ်အပျက်ရဲ့အနှိမ့်အဆက်ကိုမခံရမနဲ့ကွက်လက်ကလေးများရှိသလားနာနားနေကြကွက်လက်ကလေးများရှိလားမရှိဘူးနော်အဲဒါကြောင့်မို့အမြဲတမ်း အဖြစ်အပျက်ရဲ့အနှိမ့်အဆက်ကိုခံနေရတဲ့အတွက်ကြောင့်မို့ဒီတရားတွေဟာဒုက္ခလားဒုက္ခလားချမ်းသာလားဆင်းရဲလားလို့မေးရင်ဘာလို့ဖြေရမလဲဆင်းရဲလို့ဖြေရမယ်ဒီလိုသိအောင်အားထုတ်ရမယ်ဒီလိုမြင်မှဒုက္ခကိုမြင်တယ်လို့ဆိုရမယ်ပါလားဒါကြောင့်မို့မမြဲဆင်းရဲသဘောပဲညံတဲ့ရှင်းတော်သူအဲ့လိုမမြဲတာလည်းမြင်လာပြီကိုယ်တိုင်သိလာပြီဆင်းရဲလည်းအခုပြောတဲ့အတိုင်းသိလာပြီဆိုရင် ဒီသူ့သဘောအတိုင်းဖြစ်နေတာပဲဒီကိုကဘာမှဝင်ပြီးတော့နှောက်ယှက်လို့မရဘူးပြုပြင်လို့မရဘူးဆိုတဲ့သဘောတရားလည်းပဲမြင်လာတော့တာဒီမမြဲတဲ့သဘောတရားကိုကိုကမြဲခြင်းနဲ့မြဲပါစေလို့ဒီလိုစုတောင်းလည်းပဲမရဘူးတော့မြဲအောင်လုပ်ပါလို့နတ်ကြီးပြမကြီးကြီးစုတောင်းလည်းပဲမရဘူးစသဖြင့်ပေါ့အေးအဲ့ဒီလိုကိုယ်အလိုတိုင်းမဖြစ်တဲ့သဘောဟာလည်းပဲအလိုလိုပေါ်လာတာပါ ကိုကမြဲတာကိုကြိုက်မြဲစီခြင်းနဲ့သူကမမြဲဘူးကိုကချမ်းသာခြင်းနဲ့ကောင်းခြင်းနဲ့သူကမချမ်းသာဘူးမကောင်းဘူးနော်အဲဒါကိုကိုဘယ်လို့မှပြည့်ပြင်လို့မရဘူးသူ့သဘောအတိုင်းဖြစ်နေတာအဲ့ဒီသဘောအတိုင်းဆိုဖြစ်နေတာဆိုအနတ္တသဘောပဲဒါကိုဆရာတော်ကြီးကอืมๆเนี่ยเนาะမြဲအမမြဲဆင်းရဲသဘောပဲအဲသဘောပဲဆိုအနတ္တကိုပြောတာသူသဘောတိုင်းသူဖြစ်နေတာဘယ်သူမှဝင်ရောက်ပြီးတော့ဟိုနှောက်ရှက်လို့မရဘူးဘယ်သူမှ ဝင်ရောက်ပြီးတော့ပြင်လို့မရဘူးသူ့သဘောအတိုင်းဒီအကြောင်းဆုံးလာတဲ့ခါမှာထဖြစ်တယ်အကြောင်းကွယ်သွားတဲ့ခါကျတော့သူလည်းပျောက်သွားတယ်ဒါဘာမှကိုယ်ကဝင်ပြီးတော့ဟန်တားနေတာမဟုတ်ဘူးအနှောက်ယှက်လုပ်နေတာမဟုတ်ဘူးဆိုတော့အနတ္တသဘောဟာလည်းပဲတဲ့မှတ်ရင်မြင်နေတဲ့နော်ဒါကြောင့်မို့ဖြစ်တိုင်းမှတ်ရှုယုံနံစုစွဲမှုကင်းပြောက်သည်မြဲမမြဲဆင်းရဲသဘောပဲ ဉာဏ်ပဲရှင်းတော်သည်အဲ့ဒီလိုမမြဲဘူးဆိုတဲ့သဘောရှင်းရဲ့နော်ခုနဒီအဖြစ်အပျက်ရဲ့အနှိမ့်ဆိုင်ကိုခံနေရတယ်ဆိုတဲ့သဘောတော့သူ့သဘောအတိုင်းဖြစ်နေတယ်ကိုယ့်အလိုဘာမှမလိုက်ဘူးဆိုတဲ့သဘောကိုညာနဲ့မှရှင်းလာတော့တယ်တဲ့ရှင်းရှင်းလင်းလင်းမြင်လာတော့တယ်တဲ့အဲ့လိုရှင်းရှင်းလင်းလင်းမြင်လာတာဟာဘာကြောင့်လို့ဆိုရင်ဖြစ်တိုင်းမှတ်ရှုပေါ်တိုင်းပေါ်တိုင်း ပစ္စုပန်ခိုက်တမှာထင်ရှားဖြစ်ပေါ်လာတဲ့အာယုန်တိုင်းကိုကိုက မပြတ်အောင်မှတ်နေတဲ့အတွက်ကြောင့်မို့ဖြစ်တယ်။ဒါဖြင့်မှတ်နေုံလေးနဲ့ဒီလောက်နည်းနည်းတဲ့သဘောတရားတွေကိုမြင်နိုင်တယ်ဆိုတာဘလောက်အားရစရာကောင်းလဲ။ဒီဒီသဘောတရားမြင်အောင်ခုခေတ်အဲဒီဒေါ်လာတန်ပေါင်းများစွာတန်တဲ့စက်ကြီးတွေနဲ့ကြည့်လို့ရပါလား။မရဘူးနော်။အဲဒီလိုသဘောတရားကိုကြည်သာကိုဉဏ်လေးကိုအသုံးပြုပြီးတော့ရှုမှတ်လိုက်တာနဲ့ပဲ ဒါကိုတမာရီရှိလာတဲ့ခါကျတော့မြင်လာနိုင်တယ်ဒီလိုမြင်နေဆိုတာဘယ်သူကဟောလို့ခွန်ကြီးတို့ကသိရမြတ်စွာဘုရားကဟောလို့သိရနော်မြတ်စွာဘုရားဉာဏ်တော်ကအလွန်ကြီးကျယ်အေးမြတ်စွာဘုရားကိုတော်ထိုင်မြင်ပြီးတဲ့နောက်တ attva တွေလည်းမြင်အောင်ဆိုပြီးတော့ဟောခဲ့တော့အဲ့ဒီမြတ်စွာဘုရားဟောတော်မူတဲ့အတိုင်းပဲဆရာတော်ဘုရားကြီးကတို့နဲ့ဟိုတပည့်တွေလောလောကူကူနဲ့နားလည်အောင်ဆိုပြီးတော့ မြန်မာလင်္ကာရေးပြီးတယ်သိမှတ်သားစရာကောင်းနော်ဒါကြောင့်မို့ဖြစ်တိုင်းမှတ်ရှုယုံနံစုဆွဲမှုကင်းပြောက်ပြီးမမြဲဆင်းရဲသဘောပဲဉာဏ်တည်းရှင်းတော်သည်ကဲအဲ့ဒီလိုမမြဲဆင်းရဲသဘောပဲဉာဏ်တည်းရှင်းရင်ဘာဖြစ်မလဲဆွဲမှုကင်းပြောက်မလန်းပေါက်ဆိုက်ရောက်နိဗ္ဗာန်ကြီးတဲ့နော်အဲ့လိုဆွဲမှုကင်းသွားတဲ့ခါကျတော့မက်ကင်လန်းနော် မဲခင်လမ်းပေါက်သွားပြီမဲခင်လမ်းပေါ်ကိုကရောက်သွားပြီလို့ဒီလိုဆိုလို့တယ်အဲ့တော့မဲခင်ဆိုတာရှည်ကြီးမဲခင်ရဲ့တကယ်မဲခင်အစစ်ရလို့နှမျိုးရှိဒီမက်စိတ်အခိုက်အတန့်မှာဖြစ်တဲ့မဲခင်ကိုတကယ်မဲခင်အစစ်ဝိပဿနာတရားအားထုတ်နေတဲ့အခိုက်အတန့်မှာဖြစ်တဲ့တမာဒိဋ္ဌိအစရှိတဲ့မဲခင်ကိုရှည်ကြီးမဲခင်လို့ခေါ်တယ်အဲ့ဒီရှည်ကြီးမဲခင်ကိုကျင့်ရတယ်နော်အဲ့ဒီလိုရှည်ကြီးမဲခင်လမ်းပေါ်ကိုကိုကရောက်သွားပြီကိုလို့ ဒီအနိစ္စဒုက္ခအနတ္တကိုမြင်းသွားရင်အဲ့လိုမြင်ပြီးရင်တော့ရှေ့ကိုဆက်ပြီးတော့သွားတော့မှာပဲတဲ့ဒါကြောင့်မို့ဆရာတော်ဘုရားကြီးကကျွဲမှုတင်းပြောက်မလန်းပေါက်ဆိုက်ရောက်နိဗ္ဗာန်ကြီးတဲ့အစအနေပြန်ပြီးတော့ကောက်လိုက်ရင်ဝိပဿနာသဘာဝရှိရတယ်လေဆွဲလန်းနှစ်ရခန္ဓာ၅ပါးကိုရှိရတယ်။ဘာကြောင့်ရှိရတယ်လဲမဆွဲလန်းဖို့ရရှိရတယ်။ဘယ်အခါမှာရှိရတယ်လဲ ဖြစ်ဆဲမှရှုရတယ်ဖြစ်ဆဲမရှိလိုက်ရင်ဘာဖြစ်နိုင်တယ်လဲဟမ်အဆွဲမှုဝင်ရောက်လာနိုင်တယ်ဆွဲမှုဝင်ရောက်လာရင်ဘယ်လိုအမြင်တွေပေါ်လာနိုင်တော့မြဲတယ်ကောင်းတယ်ငါကောင်းပဲလို့ထင်လာနိုင်တယ်ဆွဲမှုတွေဖြစ်ဖြစ်တန်းဖြစ်တန်းမှတ်မှတ်လိုက်ရင်ဘာဖြစ်လာနိုင်တော့ဆွဲမှုမရှိတော့ဘူးတော့မဆွဲလန်းတော့ဘူးမဆွဲလန်းတော့ဘူးဆိုရင်မမြဲဘူးဆင်းရဲတယ် သူ့သဘောတိုင်းဖြစ်နေတာပဲဆိုတဲ့သဘောတရားဟာညာထဲမှာရှင်းလာတော့တယ်အဲ့လိုရှင်းလာရင်ဆိုလိုတာကတော့အနိစ္စဒုက္ခအနတ္တလက္ခဏာကိုကောင်းကောင်းမြင်ပြီဆိုရင်မင်းဝိပဿနာလမ်းပေါ်ကောင်းကောင်းရောက်ပြီနော်မနေ့ကပြောခဲ့သလိုပဲဝိပဿနာဆိုတာပါတော့အနိစ္စဒုက္ခအနတ္တကိုမြင်မှဝိပဿနာဆိုအခုဝိပဿနာလမ်းပေါ်ရောက်ပြီရောက်ပြီဆိုရင်ရှေ့ဆက်သွားရင်ဒီလမ်းတန်လိုက်သွားရင်ဧကာယနောအယံဘိက္ခုမေခောဆိုတဲ့မြတ်စွာဘုရားဟောတော်မူတဲ့အတိုင်းနိဗ္ဗာန်ကိုချောင်းချောင်းတန်တန်ကြီးပို့ဆောင်မဲ့လမ်းပေါ်နော်ဒီလမ်းပေါ်အခု ရောက်နေပြီလို့ဆိုလိုတယ်ဒါကိုနောက်ဆုံးသိမြတ်ဆရာတော်ဘုရားကြီးကဝိပဿနာရှုနည်းမူသိစီသိသိထားရမည်ဘယ်မှာသိသိထားကြမှာလဲအိတ်ထက်ထက်ထားမှာဟမ်အရေးကြမှာထုတ်ကြည့်နော်အဲ့ဒါအဲ့ဒါညံထဲမှာသိသိထားပါတဲ့ဒါမှမဟုတ်ရအောင်ကြက်ထားပါနော်ဒါရလို့ရပြီတာတူပါတယ် အဲရအောင်ကြက်ထားပြီးတော့လည်းခဏခဏလည်းရုပ်ပေးပါရုပ်ပေးပြီးတော့ဒီသဘောတရားလေးတွေကိုလည်းပြန်ပြန်မလို့စဉ်းစားပါစဉ်းစားပြီးတော့နောက်တစ်ခုကပါတော့ကိုတော့မသိသေးတဲ့တခြားပုဂ္ဂိုလ်တွေကိုလည်းပဲတဆင့်ပြောပြပေးပါနော်အေးအဲ့ဒီလိုဆိုရင်ယောဂီတွေကလည်းပဲသာသနာပြုနေတာပဲပေါ့သာသနာပြုရဲဆိုတာဒီလိုဘုဒ္ဓရာမျိုးပွားအောင်လုပ်နေရင်သာသနာပြုတာပေါ့နော်ဒီဒါကြောင့်မို့ကိုယ့်ဘာကိုလိုက်ဆိုင်ရင်ဒါအတော်ရှားယူရမယ် စာအုပ်တွေဘယ်နှအုပ်ဖတ်မှမသိဘူးဒီဒီဘုဒ္ဓတာလေးရဖို့အခုဆရာတော်ဘုရားကြီးကစုဆောင်ပေးထားပြီးတော့လင်္ကာလေးလည်းတိတ်ချောတယ်ဆရာတော်ဘုရားကြီးရဲ့လင်္ကာလွန်ကျက်လို့လွယ်တယ်တစ်ခေါက်ဖတ်လိုက်ရင်ရနှစ်ခေါက်ဖတ်လိုက်ရင်ကိုရအဲ့ဒီလောက်လွယ်တယ်လွယ်လွယ်ကူလေးနဲ့ရေးပေးထားတဲ့လင်္ကာကိုဘယ်နှပုတ်ရှိလဲ10ပုတ်ရှိတယ်အဲ့ဒီ10ပုတ်ကိုရထားတဲ့